ကိုယ်ွယ်အားဆုံးသုံးပါးသောတဏှာကုံလုံးနှင့်တကွအင်္ဂါ၅ပါးနှင့်ပြည့်စုံတော်မူသောသီလတော်မြတ်တို့ကိုကျေးဇူးတော်ရှင်မြတ်သိန်းတော်ဆရာတော်ဘုရားဤခံမှအတူတကွခံယူဆောက်တည်ကြပါကုန်စို့ခမညာ ဆရာသမားတို့ဘာယူတည်တည်မြဲမြဲနုံနုရှိခိုးပူဇော်အပ်သောပဏာမကုသိုလ်ကံစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းအန္တရာယ်ခတ်သိမ်းကင်းလို့ငြိမ်းချကုန်သည်သာလင်းဖြစ်၍မိမိတို့လိုလားတောင်းတပန်းစင်အပ်သောဆုရုစုမြတ်နှင့်တကွမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ကိုကိုယ်စီကိုငှရအောင်ရောက်အောင်ကြိုးစားအားထုတ်နိုင်ကြပါသည် no bounds. မဟာဝဒမိတံဝတိထနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတ ဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယ ယံတိသံဃံရဏံသစ္စာမိတာတိယံတိဗုဒ္ဓံရဏံသစ္စာမိတာတိယံတိဓမ္မံရဏံသစ္စာမိတာတိယံတိသံဃံရဏံသစ္စာမိတိတရဏဂမနံပရိဘုံနံသမ္မာအနိဝါစီယပါပနာတိပါဒဝေယမိတေသာရံသမာဓိယာမိ အာဒိနာဒါနာဝေယမိပိခာဗြဟ္မမာရိယာမိသာမေတုမေသာသာရာဝေယမိပိခာဗြဟ္မမာရိယာမိမုဒာဝါရာဝေယမိပိခာဗြဟ္မမာရိယာမိလူရာမေရယဒိသသမารကာနာဝေယမိပိခာဗြဟ္မမာရိယာမိ ဣဒံမေပုံညာဣဒံမေပုံညာနိဗ္ဗာနတနိဗ္ဗာနတပစ္စယောပစ္စယောဟောတုဟောတုဣမနိတိတရဏိနတပိစိင္ကတိလန္တရုကံကတောဓမ္မအပမဒိနတံပါတိထာအမမယောစရမယ် ဒီနေ့သာသနာတော်နှစ်2558နှစ်ကောဇာတရီ1389ခုနှစ်ပစုံလာဇန်9ရက်တနင်္ဂနွေနေ့ခရစ်နှစ်က2015အေဗီလ26ရက်ဆန်ဖရန်စစ္စကိုဘေးအေရီးယားဒီဒီစီတီမြို့ဒီထေရဝါဒဓမ္မအသင်းတွင်106ကြိမ်မြောက်မြောက်ရန်တရားပွဲ၌ တရားလိုလားကြသောသူတော်ကောင်းများအတွက်ဒါရုခန္ဓောပမသုတ်တံကိုခြေခံပြီးတော့ဟောကြားမဲ့ရှုမှတ်သိမြင်နိဗ္ဗာန်ဝင်ဆိုတဲ့တရားတော်ရှုမှတ်သိမြင်နိဗ္ဗာန်ဝင်ဆိုတဲ့တရားတော်ကို မဟောကြားမီယရဏမြတ်သုံးပါးကို ပူဇော်ပြီးတော့မေတ္တာပို့ကြရအောင်ဝိဇ္ဇန်တိုင်ပေးမယ် အဲ့မှာဆရာသမားဆိုတာတော့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားယူဥထိပ်ပန်ဆင်ပြီးတော့တန်ဃာတော်ရှင်မြတ်များအားလုံးပေါ့ယတနာ၃ပါးယတနာ၃ပါးဆရာအားဆရာအားဝတ္တဝါရှိခိုးပါ၏ဖျာဝတ္တဝါရှိခိုးပါ၏ဖျာယတနာ၃ပါးယတနာ၃ပါးဆရာအားဆ ဝတ္တဝါရှိခိုးပါ၏ဖျာဝတ္တဝါရှိခိုးပါ၏ဖျာအာလုံးတတဝါအာလုံးတတဝါဤယံကွာဤယံကွာကျမ်းမာချမ်းသာကြစီတာကျမ်းမာချမ်းသာကြစီတာအာလုံးတတဝါအာလုံးတတဝါဤယံကွာဤယံကွာကျမ်းမာချမ်းသာကြစီတာကျမ်းမာ တော်ကောင်းတဲ့လူတော်ကောင်းတဲ့တရားမြတ်တရားမြတ်လွမ်းပတ်ကဘာတည်စေသာလွမ်းပတ်ကဘာတည်စေသာလူတော်ကောင်းတဲ့လူတော်ကောင်းတဲ့တရားမြတ်တရားမြတ်လွမ်းပတ်ကဘာတည်စေသာလွမ်းပတ်ကဘာတည်စေသာအရဟတောလူမင်းနာမင်းမြမမင်းတို့ဤဝဆင်းကိုရပူဇော်ထုကိုခံတော်မူတိုက်ပေထသော သမ္မာသမ္ဗုဒ္ဓတညေတံတရား၅ပါးနှင့်တကွာခတ်သိမ်းသောတရားတို့ကိုဆရာမကုတယံမူဉဏ်တော်မြတ်ဖြင့်ကိုတော်တိုင်ထိုးထွင်း၍သိမြင်တော်မူပြီးထသောတသဗ္ဗကဝတောဘုံတော်၆စုံတကူကုံနှင့်ပြည့်စုံတော်မူပြီးထသောဘုံတော်အနန္တဉဏ်တော်အနန္တကံတော်အနန္တ စัจ java လာကဘာမြေမူဖြံဖြံကျိုးမြတ်တကူတော်အနန္တနှင့်ပြည့်စုံတော်မူပေထသောကျေးဇူးတော်ရှင်ထိုးမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုအဟံဘုရားတပိတော်သည်မယံဘုရားတပိတော်တို့သည်နမောနမိနမမအင်းဇလီပရုံလက်ကြံငုံဖြင့်ကြည်ုံညှုတ်ခိုက်အာယုံဆက်၍ဥတိုင်ညူကျူးလွန်မြန်နှုလျက် ယုတိသွာရှိခိုးကြောပါဤမြတ်စွာဘုရားဒါရုခန္ဓောပမတုတ်တံကိုဟိုတုန်းကလည်းပဲမြန်မာနိုင်ငံမှာပေါ့တစ်တုံးကြီးဥပမာဆိုပြီးတော့ဟောခဲ့ပါတယ် ကျေးဇူးတော်ရှင်တိရကုဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင် ချမ်းမြေ့ဆရာတော်ဘုရားကြီးတို့ဟောထားတဲ့တရားတော်တွေကြည်ပြီးတော့ဦးဇင်းတို့ညံမိသလောက်ပြန်ဟောထားတာတွေရှိပါတယ်အခုဓမ္မကဖြေရဝါဒဓမ္မအသင်းကတော့ပရိယတ္တိနဲ့ပတ်သက်လို့ကတော့အကုန်လုံးပြည့်စုံနေကြပြီးဓမ္မတွေရောဝိတုဒ္ဓိမေတ္တရော အများကြီးပဲတင်းနေကြမတန်ကြည်ညိုဖို့ကောင်းတယ်အားရဖို့ကောင်းအဲဒါရုခန္ဓာပမသုတ်တံကိုခြေခံမိမဲ့လို့လူရင်းကတော့ရှုနည်းမှန်နည်းပွားများအားထုတ်နည်းပေါ့ကြည်တော်ရှင်မကြီးဆရာတော်ဘုရားကြီးရဲ့ခြေတော်ဆုံးကိုဥခိုက်ပြီးတော့ရှုနည်းမှန်နည်းတွေဦးဇင်းတို့ညံမိသလောက် တရားလူလာတဲ့သူတော်ကောင်းများရှုတာမှတ်တတ်အောင်ဖြစ်ပေါ်လာတဲ့ခက်ခဲတွေဘုန်းနဲ့တိုက်ဆိုင်နေလို့ရှိရင်လည်းကြောလွန်နိုင်အောင်ဒါမင်းရဲ့ခြေခံရတာတော့မြတ်စွာဘုရားရဲ့တရားတော်ကိုခြေခံမှာပေါ့တတုံးကြီးဥပမာအစကဘုန်းတော်နန္ဒနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားကောတံပိယံပြည်အနီး ရင်းငါမြစ်ကမ်းတဏှာမှာယဟန်တန်ဃာတော်900နဲ့ခီးဒီသဇာယီကြွချီလာတယ်။နောက်မြကန်းတနေရာရောက်တော့တစ်ပင်ကြီးတပင်နားမှာပေါ့ထိုင်လို့တဲ့အချင်းရံပြတော့ညီတော်အနန္ဒာကဒုက္ခကြီးကိုဧကောက်လေးလွှာပြုတ်ပြီးတော့ခင်းပေးတယ် အဲ့ဒီမှာမြတ်စွာဘုရားတစ်ပင်ကြီးကိုနောက်မှီပြုတ်ပြီးတော့ဂင်္ဂာမြေကြီးကိုမျက်နှာမူပြီးတော့ထိုင်တော်မူတယ်။ယဟန်တန်ခါ900က250တိမြတ်စွာဘုရားရဲ့ရွှေမျက်နှာတော်ကိုလည်းဖူးလို့ရတဲ့အနေထားဂင်္ဂာမြေကြီးကိုလည်းအသာဆောင်းကြည့်ကြည့်လို့ရနိုင်တဲ့အနေထားခတ်ဆောင်းဆောင်းပေါ့ အလေကောင်ကတော့မြတ်စွာဘုရားထံသွားမဲ့လာမဲ့လမ်းပေါ့ဟိုးနောက်မှာလည်းပဲလက်ကွင်းပြင်ကြီးတို့ဘာတို့ပေါ့ရှိကြတာနွားကြောင်းသားလည်းရှိတယ်ပေါ့အဓိကကတော့မြတ်စွာဘုရားရေထဲမျောလာတဲ့တစ်တုံးကြီးကိုဥပမာပေးပြီးတော့ ဒီတတုံးကြီးဟာအန္တရာယ်ရှိချက်ကလွန်မြောက်ရင်သမုဒ္ဒရာစီရောက်သွားမယ်အဲ့ဒါကိုဥပမာထားပြီးတော့ဥပမေယကမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်လိုလားတဲ့သူတော်ကောင်းတွေလည်းပဲအဓိကယဟန်တော်တွေဥသားပြီးပြောတာပေါ့ယဟန်တော်တွေလည်းပဲအန္တရာယ်ရှိချက်ကလွန်မြောက်အောင်ကြိုးစားနိုင်နိဗ္ဗာန်စီကိုရောက်နိုင်တယ်လို့ ဟောကြားတဲ့တရားတော်ပါပဲချင်းချုပ်ကအဲ့လိုနားနေတော့မှတတုံးကြီးရေထဲမျောလာတာမြတ်စွာဘုရားတွေ့မြင်တော်မူတဲ့အဲ့တော့ယဟန်တော်တွေကိုခြေသားတို့ဟင်းကမြစ်ထဲမှာမျောလာတဲ့တတုံးကြီးကိုခြေသားတို့တွေ့ကြရဲ့လားလို့ညှို့ညွှန်ပြီးတော့မေးတော်မူတယ်ဘုရားတန်ခါတော်ရှင်မြတ်တို့လည်းတွေ့ပါတယ်ဘုရားပြန်ပြီးလျှောက်ထားကြ အဲ့တော့မြတ်စွာဘုရားကရှစ်သားတို့အဲ့ဒီတတုံးကြီးဟာတပတ်ကန်းလည်းမကပ်ဘူးဟိုဘက်ကန်းလည်းမကပ်ဘူးရေလဲကောင်းမှလည်းမမြုပ်ဘူးတောင်ပေါ်လည်းမတင်ဘူးလူဆယ်မခံရဘူးနတ်ဆယ်မခံရဘူးဝဲလည်းအစုပ်မခံရဘူးအတွင်းလည်းမပုတ်ဘူးဆိုရင်ဒီတတုံးကြီးဟာသမုဒ္ဒရာစီ ရောက်လိမ့်မယ် အဲ့ဒါရဟန်းတော်တစ်ပါးကထားပြီးလျှောက်ထားတဲ့အခါအဲ့ဒါဒီကို ပြန်ရှင်းပြပါတပတ်ကံကတ်တယ်ဆိုတာကအတွင်းအာယတနာ6ပါးဒွါရ6ပါးမိမိခန္ဓာကိုယ်မှာကိလေသာဖြစ်တာမိမိခန္ဓာကိုယ်ကိုမှီးပြီးတော့လောဘဒေါသအစရှိတဲ့ကိလေသာတွေဖြစ်တာဟာဒီဘက်ကံကတ်တာ တစ်တုံးကြီးကယောဂီနဲ့တူတယ်ဘင်္ဂမြည်ကမဂ်င်၈ပါးနိဗ္ဗာန်ကိုတွားနေတဲ့ခီးလန်းချောင်းနဲ့တူတယ်သမုဒ္ဒရာကြီးကနိဗ္ဗာန်နဲ့တူတယ်တပကံကတ်တယ်ဆိုတာမိမိခန္ဓာကိုယ်ကိုတာယာရာတို့ပြမှားရာတို့လောဘဒေါသအစရှိတဲ့ကိလေသာတွေဖြစ်တာဟောဘကံကတ်တယ်ဆိုတာသူတစ်ပါးကို အပြင်အာတနာ6ပါးပေါ့အတိုက်တအခန္ဓာနဲ့ပြောရင်တိုက်တပေါ့ရူပယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံဓမ္မာယုံအာယုံ6ပါးအာတနာနဲ့ပြောရင်အာတနာ6ပါးပေါ့ဒါကတော့ဇာတတ်တဲ့ပုဂ္ဂိုလ်တွေကတော့သိတာပေါ့တကယ်လက်တွေ့ကတော့သူတစ်ပါးအပေါ်မှာကိလေသာဖြစ်တာပဲ မိမိကိုယ်ပေါ်မှာခိတ္တာဖြစ်တာတပကံကတာသူတစ်ပါးပေါ်မှာ သာသမီဇနီးမယမြေမြစ်အကုန်လုံးပေါ့အဲ့ဒီပေါ်မှာကိလေသာဖြစ်တာကဟောပကံကတာရေလေကောင်မြုပ်တယ်ဆိုတာနန္ဒီရာကမိမိကိုယ်ကိုသူတို့ဘာကိုမိပြီးတော့မဖြစ်တော့လည်းပဲတရားသဘောနဲ့ပတ်သက်ပြီးတော့ ဖြစ်တာနန္ဒီရာကတဏှာပါပဲတဏှာဟာအရာကျယ်လုံးအားကြီးလို့နေရာတကာမှာပါတယ်ဒီပကံကတ္တဟိုပကံကတ္တရေလေကောင်မြုပ်တာနံပါတ်၄ကတောင်းမောတင်တာအတ္တမိမာနတဏမာနဒိဋ္ဌိဒါပြီးဒီမှာသူတော်ကောင်းတွေတည်ပြီးသားပဲလောဘအုပ်စု မာနဖြစ်တာမာနငါသာတော်တယ်ငါသာတတ်တယ်ငါသာသိတယ်ငါသာမြတ်တယ်ပေါ့မာနတော့အများကြီးပါ မျိုးရိုးဆွဲဖြစ်တာတို့ဘုသူတဘောဆွဲဖြစ်တာတို့ကုသိုလ်ကောင်းမှုရှိတာတော့မှပဲပုံညမှန်ဆိုတာရှိသေးတယ်ဘုသူတရှိတယ်ဆိုတော့လည်းဘုသူတမှန်ပေါ့ဒါတော့ဖြစ်တတ်တာပါပဲသဘာဝ အဲ့ဒီမာမာနတွေဖြစ်နေရင်လည်းပဲတောင်ပေါ်တင်းနေတာနဲ့အတူတူပဲတေတုံးကြီးတစ်ဘက်ကန့်ကန့်နေရင်လည်းပဲသမုဒ္ဒရာထံမရောက်တော့ဟိုဘက်ကန့်ကန့်နေပြန်ရင်လည်းသမုဒ္ဒရာစီမရောက်တော့ရေလေကောင် မြုပ်သွားရင်လည်းပဲသမုဒ္ဒရာထံမရောက်တော့တောင်ပေါ်တင်းနေလို့ရှိရင်လည်းသမုဒ္ဒရာထံမရောက်နိုင်၄ချက်နောက်၄ချက်သွားရအောင် တတုံးကြီးမျောလာတာကိုလူတွေကဆယ်လိုက်မယ်ဆိုရင် လူဆယ်ခံရရင်လည်းဒီတတုံးကြီးဟာသမုဒ္ဒရာထံမရောက်တော့နတ်တွေဆယ်လိုက်လို့နတ်ဆယ်ခံရရင်လည်းသမုဒ္ဒရာထံမရောက်တော့နောက်ဝဲဆုပ်ပြီးမြုပ်သွားမယ်ဆိုရင်လည်းပဲသမုဒ္ဒရာထံမရောက်တော့အတွင်းပုတ်နေရင်လည်းပဲသမုဒ္ဒရာထံမရောက်ခင်မြုပ်မှာပဲဘယ်လိုသမုဒ္ဒရာထံမရောက်နိုင် နောက်၄ချက်ရှေ့ပိုင်းက၄ချက်နောက်ပိုင်းက၄ချက်အန္တရာယ်၈ပါးပေါ့အဲဒီအန္တရာယ်၈ချက်လွန်မြောက်မှသမုဒ္ဒရာဆိုတဲ့နိဗ္ဗာန်ကို ရောက်နိုင်ပါတဲ့လောလောဆယ်တော့မဉ္ဇဉ်ဖူဉ္ဇဉ်ပေါ့မဉ္ဇဉ်ဖူဉ္ဇဉ်ရနိုင်ပါတယ် ရာထူးတရားမြတ်တွေလိုလားကြလို့နိဗ္ဗာန်ကိုဥတည်ပြီးတော့ဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေစီးပူးနေကြတယ်အဓိကသင်္นานတွေတက်ပြီးတော့တရားဓမ္မတွေလေ့လာနေကြတဲ့သူတော်ကောင်းများခြားခြားတုတ်တန်တွေလည်းအများကြီးရှိပါသေးတယ်ဝမ်မိကတုတ်တန်တို့စသည်အဖြစ်အများကြီးပဲတန်ရုပ်တွေထဲမှာအင်္ဂုတ်ထိုတွေထဲမှာဒီနေ့ကတော့ရှုမှတ်ပွားများတဲ့ယောဂီများနဲ့သက်ဆိုင်တဲ့တရားပေါ့ အဲတပတ်ကန်းကတ်တယ်တပတ်ကန်းကခွာတယ်ဟိုဘက်ကန်းကတ်တယ်ဟိုဘက်ကန်းကခွာတယ်တခုကိုသဘောပေါက်လိုက်ကျန်တာတွေကခတ်ဆင်နေကြီးပါပဲနည်းနည်းလေးပဲကွဲလဲသွားတာဒီဘက်ကန်းဆိုတာကအတွင်းအာယတနာ6ပါး द्वार 6ပါး တနည်းအားဖြင့်ခန္ဓာ၅ပါးမိမိကိုယ်ပေါ်မှာမှီပြီးတော့ကိလေသာဖြစ်တာကိလေသာဖြစ်တယ်ဆိုတော့ပိုရှင်းအောင်ဆိုရင်မိမိကိုယ်ကိုตาရာတာမိမိကိုယ်ကိုညာတာမိကိုယ်ရဲ့သဘောကိုအမှန်တိုင်းမသိတာ အဲ့လိုကိုယ့်ကိုညာမယ်ကိုယ့်ကိုตายာနေမယ်ကိုယ်ခန္ဓာသဘောကိုမှန်တိုင်းမသိဘူးဆိုရင်ဝိပဿနာယောဂီဟာတပတ်ကမ်းမှာကတ်တာပဲဒါကတော့ညာတပရိညာအဆင့်ပဲရှိသေးတယ်တိရဏပရိညာလက်တွေ့ပိုင်းကြတော့လုပ်ငန်းစဉ်မှာသဘောပေါက်မှ မိမိကိုယ်ကိုညာတဲ့မိမိကိုယ်ကိုตาရတဲ့မိမိကိုယ်နဲ့ပတ်သက်ပြီးတော့လောဘဒေါသတွေပေါ့စိတ်ဆိုးစိတ်ညစ်ဖြစ်တယ်ဒါတွေအကုန်ပါတာပါပဲလောဘတမျိုးတည်းကိလေသာမဟုတ်ပါဘူးဒေါသလည်းကိလေသာပဲလောဘဒေါသလို့ပြောလိုက်ရင်တင်းနဲ့တက်ထားတဲ့သူတွေကတော့သိပြီးသွားပြီလောဘဖြစ်ရင်လည်းမောဟပါတာပဲဒေါသဖြစ်လည်းမောဟပါတာတွဲလိုက်ဒီပေါ့လေ ရှင်မောရှင်ဘက်တွေအကုန်ပါတာပေါ့အဲ့တော့မိမိကိုမိမိตาရတယ်ညာတယ်မဉ္ဇဉ်ဖုန်ဉဏ်တော့လိုလားတာပဲမဉ္ဇဉ်ဖုန်ဉဏ်လိုလားလို့ပဲပဲကိုတတ်နိုင်သမျှကုသိုလ်ကောင်းမှုတွေပြုနေတာပဲဒါနာလည်းပဲမြေတန်းလိုလိုပြုကြသီလလည်းပဲစောင့်တည်ကြတာဒီကယောဂီတွေဟာ ချီးကျူးဖို့အမတန်ကောင်းမှမဟာမလတ်တဲ့ဂျာရဲ့ဒါနသီလတွေပြုကြသင်္นานတွေတက်ကြတော့တော်တာပဲဒါပေမဲ့လို့ဘာဝနာပိုင်းဆိုင်ရာကြရင် ကိုယ့်ကိုညာတာများတဲ့လူတိုင်းတော့မဟုတ်ဘူးပေါ့လေများသောအားဖြင့်ကိုယ့်ကိုညာတာများတဲ့ကိုယ့်ကိုညာတယ်ဆိုတာကဘာဝနာအလုံးမှာဇွဲနဲ့ကြိုးစားပန်းစား တိတ်မလုတ်ချင်ဘူးပါရမီပြည့်ပေါ့ဒီပြင်ကုသိုလ်တွေအများကြီးလုပ်ထားတာပဲဆိုပြီးတော့အချိန်ပြည့်ထိုင်တာတို့အချိန်ပိုထိုင်တာတို့ထိုင်ုံနဲ့မဟုတ်ပါဘူးမတ္တရတ္တာတို့ဈဉ္ဉံလျှောက်တာတို့သေးစိတ်မူရရှုမှတ်တာတို့များသောအားဖြင့်ဟာညာတယ်တဲ့ကြိုကြိုစားစားမလုတ်ချင်ဘူး မဟာမလတ္တာကိုအကြောင်းပြုပြီးတော့မလုတ်ဖြစ်ဘူးပေါ့ကိုယ်ကိုယ်ตายရတယ်ဆိုတာကတော့မိခန္ဓာကိုယ်မှာမျက်စိနားနှာခေါင်းလျှာကိုယ်စိတ်အကုန်လုံးကိုများသောအားဖြင့်အလိုလိုက်တာများပါတယ်ခုခေတ်ကတော့ပိုပြီးကြည့်တရားတွေများတော့နားထောင်တရားတွေ စိတ်ကူးရင်တရားတွေအများကြီးပေါ့တရားဓမ္မနဲ့မပတ်သက်တာတွေကြည့်ရှုမယ်နားထောင်မယ်စိတ်ကူးရင်မယ်ဆိုရင်ဒါကိုကိုကိုตาရနေတာညားနေတာနဲ့အတူတူပဲစိတ်အလိုလိုက်တာပေါ့စိတ်အလိုလိုက်တယ်ဆိုတာလောဘအလိုလိုက်တာမျက်စိရကြည့်ရင်ဓမ္မနဲ့ပတ်သက်တာလောက်ပဲကြည့်တယ်နားနားထောင်ရင်ဓမ္မနဲ့ပတ်သက်တာလောက် စိတ်ကူးမဲ့စိတ်ကူးရင်လည်းတတိပဋ္ဌာန်တို့ဗောဓိပက္ခိယတရား38ပါးတို့သစ္စာ4ပါးတို့ဒါစိတ်ကူးမယ်ဆိုရင်လည်းပဲတကယ်စိတ်ကူးရမှာကသစ္စာ၄ပါးကိုကြာကြာနာနာမဉ္ဇဉ်ဖုန်ဉဏ်နဲ့ငါမသိသေးဘူးကုသိုလ်တွေတော့လှုပ်ထားတာပဲမဉ္ဇဉ်ဖုန်ဉဏ်နဲ့မသိသေးဘူး ဝိပဿနာဉာဏ်နေကြာကြာနာနာမရသေးဘူးထိုက်လျောက်တော့ရတဲ့ထားမရသေးတဲ့လူကလည်းမရသေးဘူးပေါ့ရပြီးတဲ့ပုဂ္ဂိုလ်ကလည်းမဉဏ်ဖုန်ဉဏ်မရသေးမရသေးဘူးပေါ့မဉဏ်ဖုန်ဉဏ်ရပြီးတဲ့ပုဂ္ဂိုလ်တော့မဆိုးလိုပါဘူးမဉဏ်ဖုန်ဉဏ်မရသေးတဲ့ပုထုဇဉ်တွေကိုဆိုလိုပါတယ်အမရသေးဘူးဒီခန္ဓာကိုယ်ကြီးကအနတ္တတရားပဲ ချိန်မျိုးပျက်စီးနိုင်တဲ့တည်င်းနေမျိုးမျိုးကြားနေတာပဲမထင်မှဖဲနဲ့သိကုန်ကြတာလေခုပဲကြားနေကြရတာအဲမိမိလည်းပဲဒီတိုင်းပဲဘယ်ချိန်မှာဘယ်နေရာမှာဘယ်လိုတည်မလဲဆိုတာမသိနိုင်ဘူးအဲတပြည့်ပြည့်ကုသိုလ်တွေပရဟိတတွေအများကြီးလုပ်ခဲ့တယ်မဉဏ်ဖုန်ဉဏ်မရသေးဘူးမဉဏ်ဖုန်ဉဏ်ရအောင် မြန်မြန်ရအောင်ဘယ်လိုလုပ်မလဲတွေးမဲ့တွေးအဲ့ဒါမျိုးတွေးရင်ကောင်းတာပေါ့အဲ့လိုမဟုတ်ဘဲနဲ့အတွေးမှားသွားရင်တော့ကုသိုလ်တွေဒီလောက်လုပ်ထားတာပဲကုမရလဲနောင်ရမှာပဲခံစားစံစားခြင်းသေးတဲ့တဏှာကဝင်ပြီးခြယ်လေလိုက်တာနဲ့လှည့်ပတ်လိုက်တာနဲ့မျက်စိလဲထွက်သွားအဲ့တော့ တရားအထုတ်ဖို့အခြေအနေရပါရဲ့သားနဲ့မထုတ်ဖြစ်တော့အာရဘီတို့လိုအလုပ်တရားဆက်နေတာပဲမအားဘူးအဲ့မားတဲ့ခြားရရကိုလောက်ရမှာပဲရုပ်ဖတ်တဲ့ဇေရာတဏှာကြီးဆိုရင်နာယီဝက်လောက်ကတော့ရှုမှတ်တင်တာရသမျှအချိန်ကရုပ်ဖတ်တဲ့ဇေရာနဲ့ပဲအချိန်ကုန်သွားတော့မနောကံ အကုန်လုံးကတော့မနောကံပါတာပေါ့ဝိပဿနာဉာဏ်ဖြစ်မဲ့မနောကံဝိပဿနာအလုတ်တွေလုံနေသွားအဲကိုကိုကိုညာတဲ့သဘောပဲဘလူကညာခိုင်းတာလဲဆိုတော့ဝိဇ္ဇာတဏ္ဍဒါပေမဲ့အဝိဇ္ဇာတဏ္ဍလို့မထင်အောင်ဝိဇ္ဇာလည်းအမတ္တမသူကစွမ်းအားထက်တယ် ပညာရှိတွေကိုလည်းပဲ သူကလိန်လေကောက်ကျင့်နိုင်တာပဲမညံဘုံညာမရသေးလို့ရှင်ကိုတင်ထားတာတွေကဘ ഹു တုတ္တလောက်ပါပဲဝိဇာတနာလှည့်သားတော့တကယ်အရေးကြီးတဲ့အလုပ်ကိုချိန်လျှော့ပြစ်တယ်လျှော့ရုံနဲ့မဟုတ်ဘူးမလုပ်ဖြစ်တော့တကယ်ကဲမဲ့အလုပ်အပ္ပန္နကအလုပ်ပေါ့ချိန်တွေကဲမဲ့အလုပ်ကိုလျှော့ပလိုက်တယ် ငါတို့အများကြီးလှုပ်ထားတာပဲဘယ်မကြနိုင်ပါဘူးများသောအားဖြင့်ပုထုရှင်တွေကကိုယ့်ကိုကြလို့ရှင်အပြစ်တွေလျှော့တွက်တာပဲများသောအားဖြင့်ပေါ့အဲ့လိုဘလူကလျှော့ခိုင်းလဲဆိုတော့အဝိဇ္ဇာတဏ္ဍာပဲဝိဇ္ဇာတဏ္ဍာရဲ့လက်ချက်ကြောင့်သူလှက်ပတ်မှုပြပြရည်ရည်လှက်ပတ်တတ်လို့ ပြီးပြီးကောက်ကျစ်လိန်လေဓာတ်လို့ပြီးပြီးတတ္တဝါတွေကို ပိုင်ပိုင်နိုင်နိုင် ခိုင်းဓာတ်လို့ဒီလိုကောင်းလို့ခုဖြတ်ဖြတ်လာတဲ့ပင်လေဂွေကြီးမှာပင်လေကြီးတွေတွေ့မှာပေါ့ဒါလေးကကျင်းချင်းလေးရပါမပြောပါတော့မြတ်စွာဘုရားရဲ့ဒေသနာတော်မှာတတ္တဝါဒုတိယကြားခဲ့ရတဲ့မြဲကြီးကိုတကိုးနဲ့ဆုထားမယ်ဆိုရင် သမုဒ္ဒရာ၄စင်းမှာရှိတဲ့ရေကနည်းသေးတယ်ဝက်တွေနွားတွေဖြစ်လို့လေကြောင်းအလှခံလို့ကြလာတဲ့သွေးတွေကိုစုထားမယ်ဆိုရင်သမုဒ္ဒရာ၄စင်းမှာရှိတဲ့ရေတွေကနည်းသေးတယ်ကိုတော့ကတော့သမုဒ္ဒရာနဲ့ပင်လည်းမကွဲဘူးနောက်မှာတော့သမုဒ္ဒရာပိုးကျတာဘူးသမုဒ္ဒရာ၄စင်းမှာရှိတဲ့ရေတွေကနည်းသေးတယ် ဒုက္ခသစ္စာဘက်ကတွေးရင်လည်းအကြီးကျယ်ဒုက္ခပေါ့သမုဒိယသစ္စာကိုလှမ်းပြီးတော့ကြည့်လိုက်မယ်ဆိုရင်ဝိဇ္ဇာတဏှာရဲ့လှည့်စားချက်ဟာအမတန်စွန့်ထက်တာပဲဝိဇ္ဇာတဏှာလှည့်စားလို့လောကီပညာရှိတွေအကုန်လုံးဥကြနာကြတေကြထအုံထနာအောင် ထသေအောင်ဘွဲတွေတတိတန်းကြီးရထားပေမဲ့လို့ သေဖို့ပဲများတာပဲသေဖို့ဆိုအခုရလာတဲ့ခန္ဓာသေတာတော့မဆမ်းပါဘူးဒါတော့သေရမှာနောင်သေမဲ့လူတွေများတာနောင်ခန္ဓာရမဲ့သူတွေတရားမှာ69ပဲခုနှစ်ဘဝလောက်နဲ့ခန္ဓာလွတ်မဲ့ပုဂ္ဂိုလ်ဟာတသိန်းတယောက်ရှားတယ်ကိုယ့်ကိုထင်ကြီးနဲ့ဖြစ်နေလဲပြောတတ်ဘူးပေါ့တကယ်အစ်စ်မှန်ကရှားတယ် အဲ့ဒါဘလူလက်ချက်လဲဆိုတော့ဝိဇ္ဇာတဏှာရဲ့လက်ချက်လူလူထားပါအောင်ဘုန်းကြီးတွေလည်းလိန်ညာပဲဒီလိုက်ရှင်တွေလည်းလိန်ခံရတာပညာတတ်တွေလည်းလိန်ခံရတာမျိုးမျိုးလှက်ပတ်လိမ့်တယ်အများအကျိုးတွေအများအကျိုးဦးစားပေးရမယ်ဘုရားအလောင်းကဲ့သို့ကျေးဇူးတော်ရှင်တိတကူဆရာတော်ဘုရားကြီး အဲ့လိုဆွေးနွေးပွဲတစ်ခုမှာဓမ္မပဒတွေကများကျိုးဆောင်ပေမဲ့လို့ကိုယ်အကျိုးလည်းပဲထိခိုက်မခံရဘူးအဲ့လိုပါဠိတော်မှာရှိပါတယ်အဲ့ပါဠိမရအောင်ဆရာတော်ဘုရားရဲ့အဲ့မှာရွတ်ပြတာရှိတယ်မိမိအကျိုးကိုလည်းပဲပျက်စီးမခံရဘူးမိမိအကျိုးဆိုတာငွေကြီးပြောတာမဟုတ်ပါဘူးမိမိရသင့်ရတတ်တဲ့ ဝိပဿနာဉာဏ်မဲ့ဉာဏ်ဖုံဉာဏ်တွေမဆုံးရှုံးစေသင့်ဘူးမြာကျိုးလဲဆောင်ကိုယ်လုပ်လဲကိုယ်လုပ်ရကိုယ်ကိုယ်လိမ္မာရင်ကြည့်အောင်ကိုယ်ကိုယ်တစ္ဆာသိအောင်ကြိုးစားတဲ့ပုံကောမှာအများကျိုးဆောင်တဲ့အခါတန်တန်ရှင်းရှင်းနဲ့ရေရှည်ဆောင်ရွက်နိုင်ကိုယ်ကိုယ်မဆုံးမလို့ရှင်တော့ရေရှည်ဆောင်ရွက်နိုင်ခြင်းမှဆောင်ရွက်နိုင်မကျိနေဘူးပေါ့ ဒါမိမိကိုမိမိဆုံးမဖို့အဓိကတော့ဝိပဿနာတရားတွေကြိုးစားပွားများအားထုတ်ဖို့ချီးနီးပေးပါရဲ့သားနဲ့ညာတဲ့လူကများတယ်ညာတယ်ဆိုတော့လုံလုံကြီးအိတ်ပြီးဘာလုံးမှမလုပ်ဘူးပြောတာမဟုတ်ဒီပြင်အလုပ်တွေတော့လုပ်တာပဲဝိပဿနာအလုပ်ကမလုပ်ဘူးဝိပဿနာအလုပ်ဟာလွယ်သလိုနဲ့ခက်တယ် ကြည့်ရတာထိုင်နေရတာပဲဘာမှဗိမဘာမှလောက်ရတာမဟုတ်ဘူးလို့ထင်ရပေနဲ့ကိလေသာတွေနဲ့စစ်တိုက်နေရရှေ့တန်းမှာရဲဘော်တွေစစ်တိုက်နေရတယ်ရန်သူတွေဝိုင်းထားတယ်ဝိုင်းပြစ်နေကြတာရန်သူတွေရဲ့အလေကောင်ရောက်နေတဲ့တမတော်သားလိုပဲရှေ့ကလည်းပြစ်နောက်ကလည်းပြစ်ရက်ဆယ်မျက်နှာဝိုင်းပြစ်အဲ့ဂျားထဲမှာရောက်နေရတဲ့ တမတော်သားလို့တကွင်းထဲမှာရောက်နေတဲ့ပုံကိုလိုပဲပဂရိယံသူတရားမှ ကြည့်လို့မြင်ရသေးတယ်ကိလေသာယံသူကကိုဖြောက်ထားတာမြင်မှမြင်ရမြတ်စွာဘုရားပေးတဲ့ပရမတ္ထစက္ခုတို့သစ္စာစက္ခုတို့အစတရားဖြစ်ဓမ္မစက္ခုတို့မြတ်စွာဘုရားတရားတော်နဲ့ကြည့်မှယန္တူတွေဝိုင်းထားတယ် ကျွန်းလိုပေါ့ရေပတ်လဲဝိုင်းရံနေတဲ့ကုန်းမျိုးကျွန်းလိုခေါ်တယ်လို့ပုထုဇဉ်တွေမှာရန်သူတွေအနုသားတွေအလက်စားတွေချမ်းသားတွေဝိုင်းနေတာပဲဒါမလို့ရန်သူတွေဝိုင်းနေတယ်လို့မထင်ဘူးပန်းမွန်လေးတွေဝိုင်းနေတယ်ပဲထင်ကြတာအဲ့ဒါနဲ့ပဲဒုက္ခပြီးဒုက္ခဆက်နေကြတာ င်လယ်သမုဒ္ဒရာကြီးတွေမြင်တဲ့အခါမှာမျက်ရည်ကျခဲ့ရတော့လှမ်းသတိရရင်တိတ်ကောင်းဒါသူတော်ကောင်းတို့ဒါတွေသင်မှုပါတဲ့ဝိတုဒ္ဓိမဲ့တို့ဘိဓမာတို့နောက်ခဏခဏကြားနာနေရတာပတ်တိုင်းပတ်တိုင်းတရားတွေနားနေရတာစာအုပ်တွေလည်းအများကြီးဖတ်ထားတာဆင်ញင်ရမယ့်တရားကိုရေးကြီးမြင်နေတဲ့တားပြီးဆင်ញင်မှုကောင်း င်လယ်သမုဒ္ဒရာတွေတွေ့ရင်မိတို့ကြားခဲ့တဲ့မျက်ရည်တွေဟာအဲ့လောက်မကတော့ဘူးဘုလူလက်ချက်လဲဆိုဝိဇ္ဇာတဏှာရဲ့လက်ချက်ပဲဝိဇ္ဇာတဏှာရဲ့စကားကိုဆက်နားထောင်နေမယ်ဆိုရင်အဲ့လိုပဲဆက်ပြီးတော့မျက်ရည်ပင်လဲဝေပေါ့အဲ့မဲ့မျက်ရည်ပင်လဲဝေမှာကိုမသိတဲ့သူက မကြောက်တယ်လို့သိရတဲ့နဲ့မကြောက်တဲ့သူတွေလည်းအများကြီးပဲ သူသိတာကပေါ်ရံမဲ့သိတာဘူးနိနေခါကမသိတော့လည်းမကြောက်ဘူးပေါ့ကုန်းမြေတွေတောင်ကုန်းကြီးတွေမျက်စိတဆုံးကုန်းမြေတွေလေခွင်းတွေတွေ့အဲ့ဒီကုန်းမြေတွေဟာမိမိတို့သေဘူးတဲ့တင်းကျိုင်းကုန်းကြီးပဲ မသေးဘူးတဲ့နေရာမရှိဘူးလူဖြစ်နေသေးရတယ်တိရစ္ဆာန်ဖြစ်နေသေးရမျိုးစုံပဲသိခဲ့ရတဲ့နေရာတွေကြီးပဲဥပဒါလပုံနာကြီးကိုမြတ်စွာဘုရားဟောထားတာရှိပါသူသေးလို့ရှိရင်သူ့အလောင်းကိုတန့်စင်တဲ့နေရာမှာမြုပ်ဖို့သူ့သားကိုမသေးခင်နဲ့တင်းကျန်ကိုယူခိုင်းတာသူပါလိုက်တာတောင်ကုန်းပေါ်နေရာလိုက်ပြတယ် ဒီဖြစ်နေရာတွေကဒီဖြစ်အလောင်းတွေမြုပ်တယ်မတန်ရှင်းဘူးပေါ့ပုံနာဆိုတော့လေဟိုစမ်းမြင့်တယ်ပေါ့စစကားတွေသိပြောတာဘူးတို့အဲတောင်ကုန်းပေါ်မှာမြုပ်ပါအဲတောင်ကုန်းမှာဘလူးမှမမြုပ်ဘူးငါသေရင်ငါအလောင်းကိုအဲမှာမြုပ်မြတ်စွာဘုရားအောက်ကသွားဆောင်ရှင်းလာတဲ့အခါကျတော့မြတ်စွာဘုရားတိရတာနဲ့တရားဟောခြင်းလို့နှုတ်ခွန်းဆက်ရ သင်တို့ဘာသွားလုပ်တာလဲတို့တာဖအဲတညံကုန်းသွားရှာတာပေါ့သူ့ဖေသေးလို့ရှင်မြုပ်ဖို့ဒီပြနေရာတွေကမတန့်ရှင်းဘူးအဲ့နေရာပဲမြုပ်ချင်တယ်တခါကြီးဥပဒါလကဆိုတဲ့နာမည်နဲ့အဲ့ဒီမှာ8400မြုပ်ဖူးတယ်ဒီပြနာမည်တွေမပေါဘူးဥပဒါလကဥပဒါလကဆိုတဲ့နာမည်နဲ့8400မြုပ်ဖူးတယ် အဲ့မှာတရားဟောတော့မှတရားတွေရသွားကြအဲ့တို့လည်းပဲစဉ်းစားကြည့်မယ်ဆိုတယ်လို့ပေါ့မြန်မာနိုင်ငံမှာတိုက်တွေတိုက်တွေအခုဆိုအမေရိကန်ပေါ့ဒေလီစီတီအတို့တင်ញိုင်းကိုမှာပဲတို့ထထသေးဘူးတယ်ခုလည်းသေမလို့ရောက်လာကြလားမသိခဏခဏသေဘူးတာပဲသေဘူးလို့လည်းပဲခဏခဏရောက်ခဏခဏသွားလာနေရအဲ့ဒါရေကြီးမှန်သမျှဟာ မတည်ဘူးတဲ့နေရာမရှိဘူးတည်ဘူးတဲ့နေရာကြီးတင်ញံကိုဘူးပဲရေမှန်သမျှဟာကိုကြလာတယ်ကိုလေချောင်းကကြတယ်တွေးတယ်ဝမ်းနဲ့ပူဆွေးလို့ကြရတယ်မျက်ရည်တွေစုထားရင်မုဒ္ဒရာ၄စင်မကတော့ဝိပဿနာယောဂီကအဲ့လိုတန်ဝေခတွေအားကောင်းမှဝိပဿနာလုပ်ချင်တာ အကုသိုလ်ရှိရင်အပယ်ကြမယ်ကုသိုလ်ကောင်းမှုများများလုပ်နတ်ပြည်ရောက်မယ်နတ်ပြည်မှာခံစားဆန္ဒပြီးတော့မှနိဗ္ဗာန်သွားတာပေါ့ဘောဘောဆဆတွေးရင်တော့ကုသိုလ်လုပ်ယုံနဲ့တင်းတိမ်နေမှာပေါ့ကုသိုလ်လုပ်ပြီးတော့ပယ်ကြတဲ့တာရကတွေအများကြီးရှိပါတယ်ကုသိုလ်ကြောင့်ပယ်ကြတာမဟုတ်ပါဘူးဒါပဲလေလူဟာကုသိုလ်တစ်မျိုးတည်းပြုတာမှမဟုတ်ဖဲ့ ကုသိုလ်ကတစ်ခါဆိုအာကုသိုလ်ကအခါတစ်ထောင်လောက်လုပ်တာဒါပေမဲ့အာကုသိုလ်အာကုသိုလ်မှန်းကိုမသိတာအာကုသိုလ်ကဘာလဲအခုဒီတုတ်တန်ရပြောမယ်ဆိုကိုကိုကိုตาရတာကိုကိုตาရတယ်ဆိုတာဒီတိုင်းကြည့်လည်းပဲကိုကိုตาရတာများတာမှန်ကြည့်ရင်လည်းตาရတာပဲဒိဋ္ဌိတွေရောတဏှာတွေရော နော်တင်နန်းသားတွေအကုန်သိတာပဲငါသူယောက်ျားမိန်းမထင်လိုက်တည်းကဒိဋ္ဌိဖြစ်သွားပြီကုသိုလ်မဟုတ်ပါဘူးအဲ့ဒါအငါတော်တော်အရွယ်တင်သေးတာပဲတော်တော်လှတာပဲတဏှာဖြစ်သွားပြီဒိဋ္ဌိဖြစ်လိုက်တဏှာဖြစ်လိုက်အနာယောဂါတွေဖြစ်လို့ရှိရင်လည်းစိတ်ဆင်းရဲသွားငါဖြစ်မှဖြစ်ရလေခြင်းမဖြစ်ဘူးထင်တာ အဲ့ဒါဒေါသဖြစ်သွားပြီဒေါမနတာဖြစ်သွားပြီလောဘတွေဒေါသတွေကကုသိုလ်မဟုတ်ပါဘူးအကုန်လုံးသိပြီးသားပဲဘယ်နဲ့ကြိမ်လောက်ဖြစ်လဲဒီနေ့စဉ်းစားကြည့်ပေါ့ဒါမိမိခန္ဓာကိုယ်နဲ့ပတ်သက်လို့စားကောင်းတာတွေအိတ်ကောင်းတာတွေနေကောင်းတာတွေသဘောကျရင်လောဘသဘောမကျတော့ဒေါသရုပ်တည်နံနေ သင်္นานတက်တဲ့အခါမှာတော့ရုပ်တည်နံနေပြောကြဆိုကြတာအေးပြန်ရောက်တော့ပျောက်သွားတာအဲ့ဒါမောဟပဲမောဟဆိုတာကုသိုလ်အကုသိုလ်မတိမှဒါကာမတက္ကတာတမ္မာဒိဋ္ဌိဉာဏ်လောက်ပဲရှိတာဝိပဿနာနယ်မှာဆိုရင်မြဲတမ်းလို့ကိုယ့်ကိုယောက်ျားကိုယ့်ကိုမိန်းမလို့ထင်းနေတာပဲစိတ်ထဲမှာစာထဲမှာတော့ရုပ်တည်နံနေတွေ့ရတာပဲ ဒါပဲနဲ့ကိုယ့်ကိုယ်ထင်တာယောက်ျားမိန်းမပဲထင်တာပဲရုပ်တည်နာနေဆိုတာပါဠိလိုလည်းသိတယ်အင်္ဂလိပ်လိုလည်းသိတယ်နှလုံးသားထဲမှာတုံတောင်မတည်ဘူးသိတယ်မတည်ဘူးဆိုတာမှတ်ကြောက်ရှိတာပဲအဲ့ဒီဒိဋ္ဌိကလောဘဒေါသကိုအားပေးတယ်လောဘဒေါသကိုအားပေးတော့လောဘဒေါသကဗဒာနာအလုပ်ကိုရှောင်ခိုင်းတယ် ဒီလောက်ကုသိုလ်တွေလှုပ်ထားတာပဲဒီလောက်အများကျိုးဆောင်ထားတာပဲဘယ်မကြနိုင်ပါဘူးအဲ့ဒါလောဘကပြောတာမြတ်စွာဘုရားအဲ့လိုပြောပါမြတ်စွာဘုရားပြောတာကတော့မဉ္ဇဉ်ဖုန်ညာရမှဘယ်တကားပိတ်တယ်မဉ္ဇဉ်ဖုန်ညာမရသေးဘဲနဲ့လူပြင်းနေပြီဘာကြောင့်ရောက်တယ်လဲသုတိပြကျေတေကံဤမှာကုသိုလ်တရိယာပြီးတော့ကုသိုလ်နှလုံးသွင်းပြီးတော့တေရင်တော့ ကောင်းတဲ့နေရာရောက်နိုင်တယ်အဲ့လိုဆိုရင်ကုသိုလ်တတိမရပဲနဲ့အကုသိုလ်တတိရပြီးသိရင်ဘယ်ရောက်မယ်ဆိုတာပေါ်နေတာပဲရုံးမိတို့စိတ်ဟာဇုံတစ်ခုဖြစ်တဲ့အခါမှာကုသိုလ်တတိရနိုင်ရဲ့လားဒါတွေသမီးတွေဇနီးတွေခင်မွန်းတွေတတိရတာများသလားဒါကိုယ့်ကိုယ်ဆန်းစစ်ဖို့ပဲဒါလက်တွေ့ပိုင်းပေါ့ င်ကြားနေတဲ့စာပေတွေကဖိုးတန်ပါတယ်ဒါသင်ရမှာပဲလူတိုင်းမသင်နိုင်သင်နိုင်တဲ့ပုဂ္ဂိုလ်ကအာစာနေပဲကောင်းတဲ့ကောင်းအောင်ပေါ့မကောင်းသေးတဲ့သူကောင်း ကောင်းမှုတဲ့သူပိုကောင်းကောင်းဆုံးဖြစ်အောင်ပေါ့အဲ့တော့မိမိကိုမိမိညာတယ်ဆိုတာဗရဏအလုတ်ကိုလုပ်ဖို့ဆိုရင်များသောအားဖြင့်ညာကြတယ်တူတူငါငါပေါ့ဦးဇင်းတို့လည်းပါတာပဲ ဟာလေ15မိနစ်မိနစ်30တရားထိုင်ဖို့ချိန်ရပါရဲ့သားနဲ့မထိုင်ဘူးဟိုတွေးဒီတွေးနဲ့ဘယ်သွားအောင်မဘာလုပ်အောင်မစီးပွားရေးမဟုတ်ဘဲနဲ့ဒီဖြင့်အရေးတော်မှပဲအဲ့ဒါနဲ့ချိန်ကုန်သွားတာပဲ15မိနစ်မိနစ်30နာရီပဲဧည့်သည်နဲ့စကားပြောတာနဲ့ကုန်သွားတာခုနေရတော့ဒီချိန်นี่တန်မိုးရှိမှနစ်နစ်ကာကာသဘောပေါက်ချင်မှပေါက် ကိုယ်ကသွားလာနေထိုင်နိုင်တာ哦အဲ့ရဖျားကဖြစ်တော့မှတမိနစ်ဟာတမုံဖြတ်နေဒါကူချိန်မှာကတော့များသောအားဖြင့်ကိုယ့်ကိုယ်ကိုညာတဲ့သူများတယ်တိတိတာတာညာတဲ့လူကတော့တရားအမထုတ်တဲ့ပုံကိုယ်တွေပေါ့တိတိတာတာကိုညာကဝဲရှင်ဘွဲတွေတော့တုံးတယ်လို့နေတာပေါ့ကြည်တရားရှုတရားတွေလည်းအများကြီးကြည်လို့မဆုံးနိုင်ဘူး အဲ့ဒါလေးကြည့်လိုက်နားထောင်စရာရှိရာလေးနားထောင်လိုက်ဒါကိုယ်ကိုညားတာပဲဒါဝိပဿနာယောဂီများအတွက်အဓိကဆိုလိုပါတယ်အကြောင်းမျိုးမျိုးပြပြီးတော့ညားတာပေါ့ဒါဖြင့်လောကအလုပ်တွေမလုပ်ရဘူးဒီလိုမဆိုလိုပါဘူးကျေးဇူးတော်ရှင် ရောဆရာတော်ဖျားကြီးဟောထားသလိုအလုံးနဲ့တရားတသားလေးဖြစ်ရမယ်မလွဲတာမရှောင်တာတဲ့အလုပ်တွေလုပ်ရင်းနဲ့ တရားပါပါအောင်တရားနှလုံးသွင်းနိုင်အောင်တရားတတိနဲ့ရှုမှတ်ပွားများပြီးတော့ကြိုးစားမရှုမှတ်နိုင်တဲ့အချိန်ခါမှာယောနိသောမနတိကာရနှလုံးသွင်းမှန်ရရည်ရွယ်ချက်ကလည်းပဲသံဒိဋ္ဌိပပေါ့လွတ်လွတ်လပ်လပ်တရားအထုတ်နိုင်အောင်ရည်ရွယ်ရမမလတ်တဲ့ကြားတွေက ကြမ်းဖန်ပြီးလုပ်တဲ့အလုပ်ကလေးကိုအာရတင်းတိမ်နေလို့ဘယ်ဖြစ်မလဲကိလေသာမြင့်မို့တောင်မကအောင်မြင့်မို့တောင်ဇီးစီနဲ့ပေါက်တယ်လို့ပေါ့နည်းနည်းပါးပါးအားထုတ်ရရင်ဘောကြဇီးစီလောက်ပဲရှိတယ်အဲ့မြင့်မို့တောင်ကိုဖြိုဖို့ကိလေသာကိုဖြိုဖို့ဆိုရင်မြတ်စွာဘုရားပေးထားတဲ့တတိပဋ္ဌာန်လက်နဲ့ကြီးတွေနဲ့ချိန်များများယူပြီးတိုက်ခိုက်မှရတယ် နည်းနည်းပါးပါးနဲ့ကတော့မရဘူးဘလို့မှမရှောင်တာမတိန်တာတဲ့ပုံကိုနည်းနည်းပါးပါးအစလုပ်ပေါ့ရှင်နေပေးရင်ပေးသလိုနေလို့အများရန်စစ်ပွဲကရှုံးနေတဲ့စစ်ပွဲစစ်ပွဲစတာနဲ့ရှုံးတာပဲခိတိသာစစ်ပွဲကိုဆိုလိုပါတယ်အများရန်ရှုံးနေတဲ့စစ်ပွဲခေါင်းမထောင်နိုင်အောင်ရှုံးကိလေသာရဲ့နင်းပြကိလေသာရဲ့ကြေးကျွန်ကိလေသာရဲ့ကျွန်တပေါက် မျက်ရည်ကြလို့မဆုံးတွေးကြလို့မဆုံးဟိုတွေးကြတာတွေထင်ရှားလာပြီခေါင်းကြီးဖြန့်တယ်အဲကိုယ်လည်းမရောက်ခင်တရားရမှာမျိုးမျိုးပဲငင်ငင်လောက်တာတွေပါတွေဆုံးမဲ့သူများတော့ဖြစ်တာပဲအဲကိုယ်လည်းပဲဘယ်ချိန်ဖြစ်မလဲမသိအဲဒါတရားဥမှတရားမဟုတ်ပဲနဲ့သိချင်းတရားဥသွားရင်ရတဲ့ရတတ်တဲ့ရလူတရားမြတ်လက်လွတ်ဆုံးရှုံးသွားတာပေါ့ ယတနာတရားရှိကြတဲ့သူတော်ကောင်းတွေအတွက်ဘုသူတ္တရှိတဲ့သူတော်ကောင်းတွေအတွက်ဘုသူတ္တလည်းမရှိသေးဘူးတရားတရားလည်းမရှိသေးဘူးဆိုရင်တော့ဟောလည်းပဲမသိနိုင်ပါဘူးလုံလည်းမလုံချင်ပါဘူးဘုရားဘာသာလို ဟောနေတဲ့မြန်မာလိုဟောနေနားလည်တဲ့ပုံကိုယ်သိခွင့်ရရတယ်အင်္ဂလိပ်တက်တဲ့ဆရာတော်ဖျားကြီးအင်္ဂလိပ်လိုဟောတယ်နားလည်တဲ့ပုံကိုယ်တွေကောင်းတာပဲ ဒီတရားဆိုတာများများနာမှဘဝိသုဒ္ဓိမဲ့တွေပြီးဓမ္မတွေများများသင်မှနည်းနည်းတတ်တာအဲ့ဒီလိုပဲမဉ္ဇဉ်ဖုန်ဉဏ်ရချောင်းဝိပဿနာတရားတွေလည်းများများနာနိုင်မှသို့တော်လည်းပဲဝိပဿနာတရားကြတော့လနဲ့နှစ်နဲ့ကြာကြာနာသင်ဖို့တိတ်ရွယ်ချက်မရှိကြဘူးဝိပဿနာကြာကြာနာအောင်လက်မှတ်မှမပေးနိုင်တာ ပဿနာအောင်လက်မှတ်ကတော့အရိယာဖြစ်တဲ့လက်မှတ်ပဲလိုအပ်နေတာကဘုသူဒအထိုက်လျောက်ရှိလို့ရှင် အာထုတ်ဖို့အများကြီးလိုအပ်တယ်အာမထုတ်နိုင်သေးတဲ့ပုံကူများအာထုတ်ဖြစ်အောင်ရည်ရွယ်ဖို့ကြိုးစားဖို့ပေါ့တတုံးကြီးဥမာရပြောရမယ်ဆိုရင်ကိုကိုကိုညှားတာကိုကိုကိုตาရတာ ကိုကိုตายရတာလည်းများတာပါပဲကိုကိုကြည့်ပြီးသဘောကျနေတာตายရတာပဲကိုတပ်ပုံကိုကြည့်ပြီးသဘောကျตายရတာပဲကိုလက်ကိုခြေကျမကြီးကောင်းရင်ကြည့်ပြီးตายရတာပဲဒါဖြင့်အိုတဲ့သူတွေကြတော့ပြင်းမဖြစ်တော့ဘူးလားဖြစ်တာပဲနှလုံးမသွင်းနိုင်ိုတဲ့သူတွေတက်60ကျော်သွားပြီရွတ်တွလာပြီဆိုရင်ငါလက်တွေဟိုတုန်းကနဲ့မတူတော့ဘူးငါခြေထောက်တွေဟိုတုန်းကနဲ့မတူတော့ဘူး ငါခန္ဓာဟိုတော့နဲ့မတူတော့ပုံဆိုးသွားပြီဒေါမနတစိတ်ထဲမှာဒေါသအနုစားဖြစ်တာအဲ့ဒါလည်းပဲအာကုသို့ပဲသဘောကျရင်လည်းအာကုသို့ပဲစိတ်ဆိုးစိတ်ပြတ်ရင်လည်းအာကုသို့ပဲမှုမဲ့မမဲ့မေမေရောပေါ်ပေါ်ဆဆနေလည်းအာကုသို့အာကုသို့ဟာမြစ်တီချောင်းနေ စီးနေတယ်လို့ပဲဟောနဲ့အမြဲတမ်းဖြစ်နေတာပဲချိန်တိုင်းလို့သတိတံပဇင်နဲ့ရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်မှတတ်တာသတိတံပဇင်လွတ်တာနဲ့ဖြစ်တာများတာယောနိသောမနတိကာရနှလုံးသွင်းတဲ့ပုဂ္ဂိုလ်တတ်တာတဲ့သတိတံပဇင်နဲ့ရှုမှတ်တဲ့ပုဂ္ဂိုလ်တတ်တာယထာယောဂါတွေများလာတဲ့ရှစ်မဲ့ရည်ရာတွေများလာတဲ့ကြောက်ကြလန်းညာ ဒါတွေကတဘာဝတရားတွေပဲဒါတွေသူ့အချိန်တန်သူ့အတူဖြစ်ကြတာကြောက်ပေမဲ့လို့လဲရှောင်းလို့တိန်လို့မရလောကတဘာဝ သူ့အချိန်ပြည့်ချိန်တန်ပြတ်တာဒီကင်စာတွေစစ်မဲ့ရေးရာတွေကအပေကိုဆွဲမချနိုင်ပါဘူးယုံညံ့တဲ့ဘဝကိုရောက်အောင်မပို့နိုင်ဘူး သူ့တဘာဝအလျောက်တွေ့ရင်တွေ့မယ်တေတရားရှိတေမှာပဲအပယ်ဆွဲချမှာဒိဋ္ဌိတို့အာကုသို့တို့အဲ့ဘာဝနာအလုပ်ကိုကြာကြာနာနာမလုပ်လို့ရှိရင်ဒိဋ္ဌိတဏအမြဲဖြစ်တာအစ္စာလည်းမဖြစ်ဘူးဘလို့ဘယောဂမှကြောင်းမှသေးတာမဟုတ်ဘူးဆေးရုံမှာအေးဆေးဆေးချမ်းချမ်းသာသာနဲ့အသက်60ကျော်မှသေးရတော်လည်းပဲဒိဋ္ဌိတဏတွေလွှမ်းမိုးနေတော့ ပယ်ရောက်ဖို့များတာပဲဒါပေမဲ့ကိုယ့်ကိုညာတဲ့ပုံကိုယ်တွေကိုယ့်ကိုတာယာတဲ့ပုံကိုယ်တွေဟာဝိဇ္ဇာတဏှာရဲ့လှည့်စားချက်လုံးလုံးကိုမသိလှည့်စားမှမသိဝိဇ္ဇာတဏှာကိုမိတ်ဆွေလို့ထင်နေကြတယ်ရန်သူအောင်ဆောင်တဲ့မိတ်ဆွေဟာတိတ်ကြောက်ဖို့ကောင်းရန်သူမှသိရင်တော်သေးတယ်ရှောင်းလို့တင်းလို့ရတယ် ရန်သူအောင်ပြပြဆောင်တတ်တယ်ဝိဇ္ဇာရဲ့အချက်နှစ်ချက်ဒီပိသားပဲသူတော်ကောင်းအာဝရဏတတ္တိနဲ့ဝိခေပတတ္တိအာဝရဏတတ္တိအမှန်ကိုမသိအောင် ဖုံးထားတယ်မှန်ကိုမသိအောင်ဆိုတာမတင်ကြတဲ့ပုံကိုယ်တွေဆိုရင်တော့အကုသိုလ်တွေကုသိုလ်တွေစိတ်စေတသိက်တွေဒါတွေမသိဘူးပေါ့လေဒါစာပေပိုင်းဆိုင်ရာပြောလက်တွေ့ပိုင်းဆိုင်ရာပြောလို့ရှင်ဘာမသိတာလဲဆို အရေးကြီးတဲ့အလုပ်ကိုအရေးကြီးမှမသိရတရုတ်တင်ချာတွေသိပေမဲ့လို့တကယ်လို့ရမယ်ပဓာနာအလုပ်ကိုသိတယ်လို့လို့နဲ့မသိဘူးဖြစ်ပဓာနာအလုပ်ကဝိပဿနာရှုမှတ်ဖို့ပဲဝိခေပတတိကတော့ဖော်တာမားကိုဖော်တာရေးမကြည့်တာကိုအရေးကြီးတယ်လို့ထင်တယ် ဒါဝိဇ္ဇာရဲ့တတ္တိပဲဒါပညာရှိသူတော်ကောင်းတွေချဲ့တွင်အများကြီးပေါ့တဏှာလိုချင်တဲ့တမ်းမဲ့တဲ့တဏှာရဲ့သဘောအဲလက်တွေ့မှာကြည့်မယ်ဆိုရင်ဆာလောင်တာမျက်စိရလဲဆာတယ်နားရလဲဆာတယ်နှာခေါင်းဆာတယ်ရှားဆာတယ်ကိုယ်ဆာတယ်စိတ်ဆာတယ် အလိုကိုမပြည့်နိုင်ဘူးတဘောလောကဥနောမြဲတမ်းလိုနေတာပဲတရားမှမလုပ်လို့ရှိရင်လိုနေတာပဲဆိုတော့ပြီးတော့ဝင်ဝင်မရှာတော့ပါဘူးကုသိုလ်ပဲလုပ်နေတာပဲလုံတင်လုံထိုက်တာတွေလုံဖို့အများကြီးကြံသေးတယ်မဉ္ဇဏ်ဖုန်ဉဏ်ရပြင်တော့မဆိုလိုပါဘူး ဉာဏ်ဖုန်ညာမရသေးတဲ့ပုဂ္ဂိုလ်တွေရေးကြည့်တဲ့အလုပ်တွေလုပ်ဖို့အများကြီးကြံနေတယ်ဒါပေမဲ့လို့ရေးကြည့်တဲ့အလုပ်ကို နောက်မှသွားထားတာများရေးမကြည့်တဲ့အလုပ်တွေရှည်တန်းတင်တာများလိုနေတယ်အတိတ်တော့မယောင်ရဲနိုင်မယောင်ရဲနိုင်ဘူးဆိုတာကုသိုလ်လည်းပါတာပဲကုသိုလ်လုပ်ရတာကိုမယောင်ရဲနိုင် ဟာကုသိုလ်ကောင်းတဲ့အလုပ်ပဲဟာကုသိုလ်မလုံးနဲ့ပြောတာမဟုတ်ကုသိုလ်လုပ်ရင်းနဲ့ဉာဏ်ဉာဏ်မြတ်ရချိုးစားပါဦးတမယောကြကုသိုလ်ကြီးပဲလုပ်နေလို့အချိန်ကုန်သွားမယ်အစားကုသိုလ်လည်းတစ်ဖက်ကလုပ်ဘက်ကလည်းဉာဏ်ဉာဏ်မြတ်ရအောင်ချိုးစားအညာဆွဲလိုက်ရင်အသီးတွေကုန်ပါတာပဲတိတရားညာတစ်ခု ပဓာနအလုပ်လုပ်လို့ရှိရင်ဉာဏ်ဓာတ်တွေကုန်ပါသွားတာသင်ပေါ်ကြော်ကြားခြင်းနဲ့ဂုံလူကြီးတွေကြီးကြီးနဲ့မှနိဗ္ဗာန်ဝင်ခြင်းနဲ့ဆိုရင်တော့ကိုယ်ရွေခြင်းနဲ့ကိုယ်လုပ်ပေါ်တယ်ပေရကပိတ်ခြင်းနဲ့မြန်မြန်နိဗ္ဗာန်ရောက်ခြင်းနဲ့ဆိုရင်တော့ပဓာနအလုပ်မြန်မြန်များများကြိုးစားမြန်မြန်တော့လုပ်တာပဲတရက်လောက်လုပ်ပြီးတော့တော်ပလိုက်လို့လည်းမရဘူးမသေးမချင်းကိုကြိုးစား ခုနေရတော့ဒီလုတ်တရလူတိုင်းတိုက်တွန်းနေတာပဲဘာမထူးဆန်းမအောင်ဆရာတော်တိုင်းတိုက်တွန်းနေတာပဲလူတိုင်းတိုက်တွန်းနေတာပဲဒါလုတ်ပြလုတ်ပြလုတ်ပြလုတ်ပြကိုကိုယ်တိုင်လုတ်ပြီးတိုက်တွန်းတဲ့ပုံကိုဆရာတော်ဖျားကြီးတွေပေါ့တကယ်ကိုပဲသိလို့မြင်လို့တိုက်တွန်းတာကိုကိုယ်တိုင်မလုပ်ဖဲနဲ့တိုက်တွန်းတာကတော့ဒါလောကသဘာဝပဲ ဒီစကားပြောတဲ့လို့ပြောလိုက်တာပြောပြီးပြီးတာပဲကိုလည်းမလုပ်ဘူးကိုယ်တိုင်လုပ်ပြီးတော့တိုက်တွန်းတဲ့ပုံကိုယ်တွေကတကယ်ကိုဘေးရရန်နေကိုတကယ်ကိုပဲနှိမ့်နှိမ့်ကာကာသဘောပေါက်လို့ဒုက္ခတွေလူတမန်တွေမမြင်ရတဲ့ဒုက္ခတွေလူတမန်တွေမသိနိုင်တဲ့ဒုက္ခတွေအထိုက်လျောက်သိလို့မြင်လို့ဆရာတော်ဘုရားကြီးကဟောထားတာ ပိတ္တာတွေငရဲတွေဆိုတာအချို့တမာတိရှိတဲ့ဆရာတော်ဘုရားကြီးတွေမြင်ရပါတယ်အမှန်တန်ကြီးကျယ်တဲ့ဒုက္ခတွေပဲမရောက်ဘူးလို့မခံစားဘူးလို့မကြောက်ကြတာပေါ့မတန်ကြောက်စရာကောင်းတဲ့ဆင်းရဲတွေပဲငရဲတို့ပိတ္တာတို့ကမမြင်ရလို့ထားပါတော့လူလောကမှာကိုနှိမ့်ဆက်ခံနေရတာအများကြီးပါပဲ ဒါပဲနဲ့လို့တောင်းတအောင်မကြောက်ဘူးသူတို့ဖြစ်တာပဲကိုယ်နဲ့မဆိုင်ဘူးအဝိဇ္ဇာတဏှာရဲ့လက်ချက်ပဲဒီပကံကတ္တာကိုခွာတတ်ရင်ဟောပကံတို့အလေကောင်မြုပ်တာတို့ခတ်ဆင်နေနေပါပဲယောဂီတို့ဒီတစ်ခုကိုသဘောပေါက်ရင်ဇဏ္ဍာတွေကနည်းနည်းလေးပဲကွဲပါတယ်အဲ့တော့အဝိဇ္ဇာတဏှာကိုရန်သူလို့မြင်အောင်ယောနိတော်မနတိကာရကိုရထားတဲ့ဘဟုတုဒ္ဒတွေနဲ့ မြင်အောင်နှလုံးသွင်းပါဝိဇ္ဇာအကုသိုလ်အကုသိုလ်ကိုမသိတာတရုပ်တင်ချာတွေကိုမသိတာဒါလောက်မယူနဲ့ဒါတင်လိုက်ရင်တတ်တယ်တကယ်မသိတာကိုဘေးကိုကိုမမြင်တာကိုဘေးဆိုတော့ဘယ်နေ့တည်မယ်ဘယ်ဘယ်ရောက်မယ်ဒါလည်းပါတာအဓိကအကြီးဆုံးဘေးဟာ ပမာဒပမာဒကိုဘေးလို့မမြင်ဘူးအကုသိုလ်တွေသူများတက်တတ်တာသူများဥစ္စာခိုးတာသူများသားများ ပြမာတာဒါဘေးကြီးတွေပဲသီလလုံအောင်ထိန်းရမယ်မထိန်းတဲ့သူတဲ့စာရင်တော့ထိန်းတဲ့သူကตาတာပဲကောင်းတာပဲဒါပေမဲ့တကယ်ဘေးဟာပမာဒဘာပမာဒလဲဒါနပြုဖို့မေ့တာသီလဆောက်တည်ဖို့မေ့တာဒီလောက်ကလေးမဆိုလို့ပါဘူး ဒါနသီလလောက်လုပ်ဖို့ဘုရားပွင့်လာတာမဟုတ်ဘူးဟိုးကျွန်တော်2013တုန်းကလည်းပြောခဲ့ပါတယ်ဒါနသီလလောက်ကလေးတိုက်တွန်းကြလို့ဘုရားပါရမီတွေဖြည့်ပြီးတော့ဘယ်မှခံခဲ့တာမဟုတ်ဘူးအဓိကသစ္စာဆိုင်အောင်မဉ္ဇဉ်ဖုန်ဉဏ်ရအောင်ညွှန်ကြားခြင်းလို့တပ်ပညုတ္တရွှေဉဏ်တော်ရအောင်ဘယ်မှခံနစ်နာခံပြီးဆောင်ရွက်ခဲ့တယ်ဒါနသီလလောက်ကတော့ဗုဒ္ဓဘာသာမဟုတ်တဲ့သူတွေလုပ်နေကြတာ ဗုဒ္ဓဘာသာမှာလောက်တာမှမဟုတ်ပဲဘာသာကြားတွေလည်းလောက်ကြတာတမထတွေလည်းအများကြီးလောက်ကြတာတစ္ဆာဆိုင်ဖို့ကအများကြီးနာမှာခုဘာသာတရားနဲ့ဟောထားတဲ့တရားတွေနာခွင့်ရတာတန်ဖိုးမဖြတ်နိုင်ဘူးခွင့်ရေးရဒီနိုင်ငံတွေရောက်တော့မှပိုသဘောပေါက်တရားလေးတစ်ပိုက်ဟောရင်ဘာသာပြန်ရတာနိုင်ဘက်လောက်ကြာတယ် နားမလဲတဲ့ပုံကူတွေအတွက်တနာဖို့ကောင်းတယ်ကဲရတာမဟုတ်ပါဘူးသူတို့ဘာသာလဲကိုမတတ်ဘူးဘုရားဘာသာရဲ့အစီအနှစ်တွေလေလေပတ်ပတ်ရှင်းပြဖို့ကချိန်မပေးနိုင်ချိန်ပေးပြောပြန်လည်းပဲနားလည်မှုတွေလွဲရင်လည်းလွဲမယ်ဒါကြောင့်မြန်မာဘာသာကိုမြန်မာလိုဟောပြောတဲ့တန်ခါတော်တွေရှိတော့နားလည်ခွင့်ရတာတန်ဖိုးမဖြတ်နိုင်ဘူးဒါက လူနာမလဲတဲ့ပုံကိုယ်တွေကိုကြည့်လိုက်တော့မှဟောသူဆရာတော်တန်ခါတော်တွေဟောတဲ့တရားအသေးစိတ်နားလဲတာလုံနိုင်တာမလုံနိုင်တာတက္ကနာပေါ့ဒီလိုလုပ်ရမယ်ဒီလိုလုပ်ရမယ်ဒါတွေရှောင်ရမယ်နားလဲခွင့်ရတော်တော်တန်ဖိုးရှိတာပဲတန်ဖိုးရှိမှခုမှသိရဘောကမြန်မာနိုင်ငံမှာပဲအတူတူပဲသူလည်းသိကိုယ်လည်းသိဆိုရင်တိတ်တန်ဖိုးရှိမှမသိဘူး ဒီမှာဆရာတော်ဘုရားတွေဟောတဲ့တရားမဟုတ်ဆရာတော်ဘုရားကြီးတို့မာစီဆရာတော်ဘုရားကြီးတို့ခြားခြားပေါရောက်တဲ့ဆရာတော်ဘုရားကြီးတွေဟောတဲ့တရားကိုလုံးစီပတ်စီနားလည်ခွင့်ရှိတယ်ဆက်မလုပ်လို့မရတာဆက်လုပ်ရင်ရရနိုင်တယ်နားလည်ခွင့်ရတာကိုပဲတန်ဖိုးဖြတ်နိုင်အဲ့နားလည်ပြီးတော့ဆက်လုပ်ဖြစ်အောင်သံဒိဋ္ဌိပတ်ပေါ်တယ်ဆန္ဒကိုတင်ပေးလိုက်ပါ မလုတ်ဖြစ်အောင်ငါတို့ကိုလှက်ပတ်နေတာအဝိဇ္ဇာတဏှာပဲသစ္စာလေးပါးမသိတဲ့အဝိဇ္ဇာတဏှာရှည်သွန်းနောက်ဆုံးရှည်သွန်းနောက်ဆုံးပြိဿသမုပ္ပါအဲ့တော့စာပေအနေနဲ့ပြောထားတာဟုတ်တာပဲဖျားဟောတာတကယ်လိုရင်းချက်ကမေလျော်ပေါ်ဆာမှုဟာအဝိဇ္ဇာတဏှာရဲ့လက်ချက်ပဲဒါဘေးကြီးပဲပမာတိဘုရားဓာတိဝမေလျော်ပေါ်ဆာမှုကိုဘေးဟုရှုတဲ့ယဟန် အပမဒရတော မမေ့မလျော့မပေါ့မဆသတိတရားမြဲခြင်းနဲ့မွေးလျော်သောယဟန်ပရိဟာနာယမညံဖုန်ညံတို့မှ ဆုပ်ယုပ်ခြင်းကအပဘောမထိုက်ဘူးဆိုလိုတာကတော့မမေ့မလျော့မပေါ့မဆကြိုးစားတဲ့ပုဂ္ဂိုလ်ဟာဝိပဿနာဉာဏ်မညံဖုန်ညံတို့မှမဆုပ်ယုပ်ဘူးတဲ့ဉာဏ်တွေတိုးတက်ပြီးမညံဖုန်ညံရမေ့လျော့ပေါ်ဆိုင်ရင်တော့မရနိုင်ဘူးပေါ့မရနိုင်ုံနဲ့အကြောင်းမဟုတ်ဘူး တဖြည်းဖြည်းဝေးဝေးဝေးဝေးဝေးဝေးသွားနောက်ဘုရားဘယ်နေရာဖြစ်မယ်မသိမိစ္ဆာတိတိတွေပိုက်ထဲသွားဖြစ်ရင်သွားပြီပစ္စံတရိအရက်တွေသွားဖြစ်ရင်သွားပြီရှေးလျှောက်ပယ်ကြဖို့ပဲရှိတော့ခုချိန်ဟာအမတန်အရေးကြီးတဲ့အချိန်ပဲဘုဒ္ဓဇင်ဆိုတော့လောဘဒေါသရှိတာပဲကိုယ်ကိုညှာကျင်တာပဲကိုယ်ကိုตายရတာပဲကိုယ်ကိုကလည်းကိုယ်ကိုလည်းตายရတယ်သူများလည်းပဲตายအောင်လုပ်ပြတာ ကိုလည်းသူများตายရတာပဲဒါတွေကရန်သူတွေပဲရန်သူတွေဘယ်လိုပြောလဲဆိုတော့အဝိဇ္ဇာဒါတဘာဝပဲလူတဘာဝပဲလူဆိုတာဒီလိုပဲနေမှာပဲပေါ့ပေါ့ဆာဆာပဲအဲ့ဒါရန်သူတွေပဲဒိဋ္ဌိတနာတွေပဲမရှောင်နိုင်သေးတာထရန်သူရန်သူမှန်းသိဖို့နံပါတ်1အရေးကြီးတယ်နောက်ရှောင်နိုင်အောင်ကြိုးစား အဲကိုယ့်ကိုညာတယ်ကိုယ့်ကိုตายရတယ်နောက်ကိုယ့်ကိုညာတာအနုစားရှိသေးတယ်ဒါဝိပဿနာလုပ်ကိုမလုပ်ဖြစ်တဲ့ပုံကိုယ်တွေကိုယ့်ကိုညာတာကြည့်တော့ရှင်ချမ်းမြေ့ဆရာတော်ဘုရားကြီးရဲ့တတုံးကြီးဥမာမှာလည်းပဲကြဲကြဲပြန့်ပြန့်ရှင်းပြထားပါပုဂ္ဂိုလ်ညာတာအနုစားကိုပြောကြတယ်အနုစားဆိုတာဘာလဲဆိုတော့တရားအထုတ်တဲ့ယောဂီအာမထုတ်တဲ့ပုဂ္ဂိုလ်တွေကတော့ ပြောစရာမလိုဘူးပေါ့လေညာတာตายရတာထင်ရှားတာအာထုတ်ရတာနဲ့ညာတဲ့သူတွေရှိသေးတယ်ဒါလည်းပဲဝိဇ္ဇာတဏှာရဲ့လက်ချက်တရားတွေရှုမှတ်နေတာပဲကိုကြိုက်တဲ့နည်းနဲ့ရှုမှတ်ပေါ့ခြေရရောက်ရောက်မရှုမှတ်ဘူးဥပမာတမာတိရှိမှပညာလာမယ်ဒါစာပေမှာရှိတာတမာဟိတောဘိက္ခူယထာဘုဒ္ဓံပသနာတိ အဲ့တမာရိရဖို့အတွက်တတိဝရိယအားကောင်းမှုလိုတယ်အဲ့တတိဝရိယအားကောင်းအောင်ရှုမှတ်ရတယ်သမထကိုကြည့်ပေါ့ပထဝီကတိနဲ့ပထဝီပထဝီပထဝီမြေမြေမြေရေရေရေဗုဒ္ဓနုပ္ပတိဆိုလဲအထံဘုဒ္ဓအထံဘုဒ္ဓအထံဘုဒ္ဓအထံဘုဒ္ဓအထံဘုဒ္ဓဒါလက်တွေ့တွေပဲသမထလုပ်နေတဲ့ပုံကိုယ်တွေ ဝင်နေထွက်တယ်ဆိုဝင်နေထွက်တယ်ဝင်နေထွက်တယ်ဝင်နေထွက်တယ်ဆိုတော့မှတ်နေရအဲ့ဒါသိညာပဲဟိုက်သိညာပွားပါများတော့ပညာဖြစ်တယ်သိညာနဲ့ပညာချားမှာခဏိကသမารိရှိဒါဝိပဿနာယာနိကပေါ့လေသမထယာနိကဆိုရင်တော့အပ္ပနာသမารိရအောင်တွားပေါ့ဝိပဿနာယာနိကတော့ခဏိကသမารိအဲ့ဒီခဏိကသမารိအကောင်းအောင်ရှုမှတ်ဖို့လိုတယ် ရင့်ကျက်လို့ရှိရင်မှတ်ဆရာမလိုပါဘူးလို့ဆရာတော်ဘုရားကြီးရေးထားတာရှိပါတယ်မရင့်ကျက်ဖဲနဲ့ကိုယ့်ကိုရင့်ကျက်အောင်ဆောင်တဲ့လူပါများတယ်ရင့်ကျက်တယ်ဆိုတာမှားအားကောင်းတတိအနေနဲ့ပြောရင်ဓမ္မဗျာပါဒတတိပေါ့ပုဂ္ဂလဗျာပါဒတတိမျိုးမဆိုလို့ပုဂ္ဂလဗျာပါဒတတိဆိုတာအာမကောင်းတဲ့တတိပေါ့မနှဲကိုမှတ်နေရရှုကံအာယုံလိုက်ရှာပြီးမနှဲမှတ်နေရ မှတ်လိုက်လွတ်လိုက်မှတ်လိုက်လွတ်လိုက်စိတ်ကူးတွေဝင်လိုက်ဒါတတိအားကောင်းတယ်လို့မခေါ်ပါဘူးပုဂ္ဂိုလ်ကမနှဲလိုက်မှတ်နေရတယ်အားမကောင်းတတိအားကောင်းတာဓမ္မပြဘာရတတိလို့ခေါ်တယ်ဟိုဆက်များလို့ automatic သူ့ဘာသူတွားနေတယ်လို့ပေါ့ပုဂ္ဂိုလ်ကအတင်းအာရမလိုက်မှတ်ဆရာမလို့ရှုဉဏ်ရဲ့အောက်ကိုရှုခံနေရပြည့်ပြည့်ပြည့်ပြည့်ပြည့်ပြည့်လာတယ်လို့ ကားမောင်းတဲ့အခါမှာမှန်နေရနေပြီးတော့အောက်ကိုကြည့်လိုက်ရင်ကားခေါင်းကိုကြော်ပြီးမှန်တဲ့ချိန်လမ်းကြီးကကားအောက်ကိုပြည့်ပြည့်ပြည့်ပြည့်ဝင်လာသလိုရှုခံမှန်သမျှဟာလိုက်ရှာတရားမလို့တကူလုံးပြည့်နေနေတာအာကောင်းစပေါ့လွန်လွန်အာကောင်းသွားရင်လည်းငြိမ်သွားတာရှိတာပေါ့ပြည့်ပြည့်လာသလိုပဲမြင်တာတွေရောကြားတာတွေရောနားတာတွေရောစားတာတွေရောထိတာတွေရောသိတာတွေရောမှတ်ရှာကြီးပဲ မာရီကောင်းလာရင် ကောင်းလာသလိုခတ်တွတ်တွတ်မှတ်လို့ရခတ်မြန်မြန်မှတ်လို့ရဒါလနဲ့ခြီးပြီးအလုပ်လုပ်လာလို့ရှင်မအားမနဲ့လိုက်ယူရမှတ်စရာကြီးအများကြီးပဲနောက်ကြတော့မှတ်စိတ်ကနိုင်သွားတယ်ရှုတရားအာယုံနဲ့ရှုသိစိတ်နဲ့အတွဲလိုက်အတွဲလိုက်ကာမြန်မြန်မောင်းတယ်လို့နောက်မှအားတွေကောင်းလာတော့ လေမြန်ဘလောက်ပဲမြန်မြန်စိတ်ကလေမြန်နဲ့မြန်တယ်မအားကောင်းလိုက်ဒလတကြီးပြက်နေပါလားအတင်းရှင်နန္ဒပြက်နေပါလားတော့ပေါက်လိုက်ထားပါတော့ဓမ္မဗျာပါဒသတိအမတန်အားကောင်းတဲ့တတိဖြဲမှနာမည်ခေါ်မှတ်ဆရာမလို့တော့တိယုံတိယုံနဲ့ပြီးသွားတယ်လက်တွေ့ပိုင်းမှာဒါလည်းကြာကြီးမဟုတ်ပါဘူးဘုဒ္ဓဇင် စိတ်ဟာនិဝရဏတွေခဏခဏဝင်တတ်တယ် သောတာပန်ဖြစ်တောင်ဝင်သေးတာပဲဝင်တဲ့အခါကျရင်ပြန်ကျဲသွားတယ်ပြန်ကျဲသွားရင်ပြန်ပြီးအဆိုးလေးနဲ့မှားအများသောအပြင်အဆိုးကိုထင်သေးတာများတယ်ဘုရင်တို့ခဏခဏထည့်ပြောပါဘာဖြစ်လို့ထည့်ပြောလဲဆိုတော့ဒါတို့နီးမှကောင်းတယ်ဒီလိုမဟုတ်ပါဘူးသူနီးသူဟန်နဲ့အကုန်ကောင်းကြတာကြီးတကယ်ဝိပဿနာအလုပ်ကိုလုပ်တဲ့ပုဂ္ဂိုလ်များအိပ်ပြစ်ရာပြစ်အလုပ်တွေထွက်ပြင်ဆင်နေယူအားထုတ်ပြီးဆိုတော့ ဝိပဿနာတော့လောက်တာပဲခေပြီးမှိန်နေတာများတယ်သိနေသလိုပဲဝိပဿနာဆိုတာသိဖို့လောက်တာပဲရုပ်တဏ္ဍနဲ့အိဋ္ဌဒုက္ခအနတ္တသိအောင်လောက်တာပဲသိမှဝိပဿနာသိမှဝိပဿနာဆိုတာဟောစဉ်ဟုတ်လဲဟုတ်တာပဲအသိအောင်အလုပ်လုပ်တာ လုပ်ငန်းစဉ်ဟောစဉ်ကဒေတနကမလုပ်ငန်းစဉ်ကပฏิပတ်တိတ်ကမ ဒါဒီကပင်တန်းဆရာတွေအကုန်လုံးသိပြီးသားတွေပဲအဲလုပ်ငန်းစဉ်ကအဲရှုမှတ်ချက်ပါမှာအခုဒီမှာစာပေတွေလေ့လာတဲ့အခါမှာသိဖို့အတွက်လေ့လာဗိဓမာတွေသိဖို့အတွက်လေ့လာတာပဲอืมသိဖို့ဆိုပထမကြည့်ရသေးတယ်အာဟုတုစိတ်12ပါးတို့ဉာဏ်သမန်စေတသိက်တွေတပ္ပစိတ်တရဏစေတသိက်တွေကြည့်ရသေးတယ်ဘာမှမကြက်ဘဲနဲ့မှိမ့်သိလို့မရဘူး ဒါပရိယတ်တိတော်ကြက်ရမှတ်ရတယ်ကြက်ပါမှတ်ပါများမှနောက်ကျွမ်းကျင်သွားတဲ့အခါအကုန်လုံးကျွမ်းကျင်သွားပြီဆိုတော့သဘောတွေသိသွားပြီနံပါတ်တွေမှတ်မှတ်မိဆိုတော့သဘောသိသွားပြီတရုပ်တင်ချတွေဒီလည်းသိသွားတယ်မှလည်းမှတ်မိသွားတယ်သဘောပေါက်သွားတယ်အဲ့ဒီလိုပဲသူ့တဲ့ပို့ပြီးတော့ခက်ခဲနေနေတဲ့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာပထမပညာ ရှုမှတ်ရပါတယ်အဲ့တင်ညာမှာတတိပါတယ်ဆွဲမြဲတီးပြီးမြတ်တတိတတိပဋ္ဌာန်ခေါ်ဆိုတာရှုကံအာယုန်ထဲမှာဆွဲဆွဲမြဲမြဲစုဆိုင်ပြီးတော့စွစွဆိုင်ဆိုင်ဖြစ်အောင်အဆိုလေးနဲ့မှတ်ပြရတယ်ဖောင်းနဲ့ပိန်နဲ့အဲဝင်ထွက်ကြရင်လည်းဝင်နေထွက်တဲ့အဆိုလေးဆိုရတယ်သမထလည်းဆိုဆိုရတာ သမထကတော့တမာတိအဓိကပေါ့ဝိပဿနာကတော့တမာတိအဓိကမဟုတ်ပညာအဓိကဒါပဲနဲ့တမာတိပြစ်ပယ်လို့မရတမာတိကြပြားမှမပိုင်ဝိပဿနာဖြစ်ကုန်ဖြစ်ဘူးခဏိကတမာတိလောက်တော့ပါအောင်တစ္ဆာပညာလို့ခေါ်တဲ့ဒီပညာတွေဆိုရပါတယ်တနည်းအားဖြင့်ဟောင်းနဲ့ပိန်နဲ့ထိုင်နဲ့ထိတယ်ဆိုတာအဝိဇ္ဇာမာနပညာလို့ခေါ်ပါတယ်အဲဒီပညာတွေကိုပထမတော့ ဆိုပေးရနောက်ကျတော့ပြဉ္ညာကနေဖောက်ပြီးပရမတ်ရောက်သွားတယ်အကိုအကိုညာတဲ့ပုံကိုယ်တွေမှာတရားရှုမှတ်တဲ့ပုံကိုယ်တွေလည်းညာတဲ့သူတွေအများကြီးပဲနည်းနည်းပါးပါးလောက်မှတ်ပြီးမမှတ်တော့ဘူးမှိတ်ပြီးတော့ကြည့်အမတန်ရင့်ကျက်လို့လားလို့မေးကြည့်ပါမရင်လည်းမရင့်ကျက်သေးပါ24နာရီမှတဏှာရီတောင်မနှဲလို့မြတ်အဲ့ဒါကိုမှိတ်ကြည့် နာမည်ခေါ်မမဖဲနဲ့သိတယ်ဆိုတာနှစ်ပေါင်း30 40ဇက်တိုက်လုပ်သွားတဲ့ဆရာတော်တန်ဃာတော်တွေရင့်ကျက်နေတဲ့ပုံကိုယ်တွေတောင်းတောင်းနာမည်ခေါ်စရာမလိုစိုက်ကြည့်လိုက်ရင်ရတယ်ဓမ္မတိအားကောင်းတဲ့အခါမှာဂုရုကိုယ်ငါနီးလို့ခန္ဓာကိုယ်စိုက်ကြည့်လိုက်ဟေးမမမဖြင်းဖြင်းဖြင်းတစ်ကိုယ်လုံးဟာ ကောဘယုတ်ထမှာရေတွေထည့်ပြီးခလောက်တယ်လို့မြင်နိုင်ပါတယ်တမာရိရှင်မြင်နိုင်တယ်ကိုရီခွေငါရဲ့နိယမညံဖုန်ညာရနိုင်တယ်ဘာဖြစ်လို့ဆိုတော့အပြက်တွေကိုထင်းထင်းရှားရှားမြင်ရတဲ့သဘောဘာဖြစ်လို့မြင်ရလဲတမာရိရှိတာကို၄ရက်လောက်တမာရိတီထောင်ထားတာအခုမှိန်ကြည့်တဲ့ပုံကိုယ်တွေကတမာရိကနှမ်းစည်းလောက်တောင်မရှိဘူးအဲ့ဒါကိုမှိန်ပြီးတော့ကြည့်တိတာကနည်းနည်းစိတ်ကူးရင်တာကများများ စိတ်ကူးရင်နေဆိုကောင်းတာမကောင်းတာဆုံးနေတာပေါ့လေပြစ္ဆုတ်ပံမတည့်ဘူးအဲ့ဒါဘာလဲဆိုတာကိုကိုကိုညာတာပဲကိုကိုตายရတယ်အကျမ်းအဖြစ်ပေါ့လေကိုကိုตายရတယ်ကိုကိုလှပြင်တာတို့ပေါ့ကိုကိုညာတယ်စိန်ခါပစ္စည်းတွေနဲ့စိန်ခါနေတယ်ဒါအကျမ်းသားပေါ့သူတို့ကလုံးဝမလုပ်ပဲညာမှလည်းမသိပါဘူးသူတို့မတန်ကောင်းနေတယ်အောင်းမေ့ အခုပြောတာကအလုံးလုံးတဲ့ပုံကိုညားတာမမှတ်ဘူးများသောအားဖြင့်တင်းတင်းရင်မှတ်မှတ်စိတ်ကူးရနာကိုတင်းတင်းရင်မှတ်ပါစိတ်ကူးဦးစားပေးနေဟိုစိတ်ကူးလိုက်ဒီစိတ်ကူးလိုက်တဏှာကြီးပြည့်သွားတာတင်းတင်းရင်ပြစ္ဆုတ်ပန်တဲတဲ့မှတ်တာမဟုတ်ဘူးကိုရပြီးသားတွေလျှောက်စင်းတာရှေ့ရောက်လိုက်နောက်ရောက်လိုက်ကိုသဘောကြတာကိုလုပ်တယ်ဆိုတာတဏှာရဲ့လက်ချက်ပဲတဏှာစိတ်ကူးစိတ်ကူးဒါကုသိုလ်တွေပဲกว่าဘုရားဟောထားတာပဲ ဘုရားဟောထားတာဆင်ញင်တာဆင်ញင်တဲ့အပိုင်းတစ်ပိုင်းပြစ္ဆုတ်ပန်တဲတဲ့မရှုမှတ်နိုင်တဲ့အခါမှာဆင်ញင်ရတယ်။သို့မဟုတ်စာမှုပဲဖြေဖို့လို့သင်တန်းတက်ဖို့လို့ဒါကြတော့ဆင်ញင်ရတယ်။ဝိပဿနာရှုမှတ်တာမှမဟုတ်ပဲမနေ့တော့ဘာသင်လိုက်တယ်ဘယ်သင်ခန်းစာရောက်သွားပြီတနေ့ကဘာသင်လိုက်တယ်ဒါမှရှေ့သင်တဲ့အခါမှာဒါတွေကျွမ်းကျင်မှရှေ့တက်လို့ရတာ။သင်ညိုတွေကြီးမှအဖိဓမာတွေညဝါတွေလိုက်လို့ရတာ။ ဘာမှမကြည့်ပဲနဲ့ဆိုရင်ကြားတာကြားရတယ်ဘာမှသဘောမပေါက်ဒါကြတော့ကြည့်ရတယ်မှတ်ရတယ်ဆင်ញင်ရတယ်အခုဝိပဿနာအထုတ်တာကတရုပ်တင်ချာတွေသိဖို့အဓိကမဟုတ်ဘူး28တို့53တို့ခုနှစ်တို့6တို့စသည်အဖြစ်တင်းညိုတွေကတရုပ်တင်ချာတွေသိဖို့အဓိကမဟုတ်ဘူးအဓိကကအရှိနဲ့အတိနဲ့ကြိုက်ဖို့ ခုရှိနေတာဘာဖြစ်နေတယ်လဲအခုဖြစ်နေတာဘုဒ္ဓံဘုဒ္ဓတော်ရှိမှတာမဟုတ်ဘူးစိတ်ကူးနေဆိုစိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်တင်းတင်းချင်းသိအောင်လို့စိတ်ကူးတာကိုစိတ်ကူးမှန်းသိရနိမို့ဆိုရင်မစိတ်ကူးတယ်ဖြစ်သွားဒိဋ္ဌိဝင်သွားတာပဲတက္ကာဒိဋ္ဌိဝမ်းသာရင်လည်းဝမ်းသာတယ်ဝမ်းသာတယ်ဝမ်းနေရင်လည်းဝမ်းနေတယ်ဝမ်းနေတယ်ဝမ်းသာတာဝမ်းနေတာငါမဟုတ်ဘူးဝမ်းသာတာဝမ်းနေတာဝေဒနာပဲစိတ်ပဲစိတ်ဝေဒနာတွဲနေစိတ်ဖြစ်တိုင်းဝေဒနာပါတယ် တိတန်ရင်ခွဲပြီးတော့ကတိကတပြောเสียရမလို့တပ္ပစိတ်တသာရဏစေတသိက်ထဲမှာဝေဒနာပါရဖသဝေဒနာတင်ညာစေတနာဧကကဏဒါတွေပါပြီးသားပဲဝေဒနာနဲ့စိတ်နဲ့တတွဲတည်းဖြစ်တာပဲဝေဒနာပြောလဲရတာပဲစိတ်ပြောလဲရတာတောင်းဝဲဖြေသလိုကတ်နေကြမလို့အဓိကကပါလေသိဖို့မှတ်နိုင်ဖို့အရေးကြီးတယ်ဝမ်းသာရင်ဝမ်းသာတယ်ဝမ်းသာတယ်ဝမ်းနေရင်ဝမ်းနေတယ် ဘာဖြစ်လို့ရှုမှတ်ရတယ်လဲအဓိကအဲ့ဒိဋ္ဌိကိုပယ်နေတာဝန္တရဝန္နေတာငါထင်သွားမှာဆိုလို့ဝန္တရဝန္နေတာငါမဟုတ်ဘူးဆာလိုပြောရင်တော့ဝေဒနာပေါ့လေစိတ်ပေါ့တဘာဝအတိုင်းပြောရင်တော့ဝန္တာတဲ့သဘောဝန္တာတာပဲဝန္နေတဲ့သဘောဝန္နေတာပဲငါမဟုတ်ဘူးနန္တရားပဲပြောလို့ရစိတ်ပြောလို့ရဝေဒနာပြောလို့ရဘာဖြစ်လို့ထောက်လျှောက်မှန်နေရတယ်သဘောကိုသဘောမှန်သိအောင် သဘောရုပ်လည်းသဘောပဲနာမ်လည်းသဘောပဲဝမ်းသာတယ်လည်းသဘောပဲဝမ်းနည်းတယ်လည်းသဘောပဲပထမသဘောကိုသဘောအတိုင်းသိအောင်သဘောကိုသဘောအတိုင်းသိအောင်ဆိုတာသဘာဝလက္ခဏာကိုဆိုလိုပါတယ်ပင်ကိုတီးတန့်သဘောတွေကိုစီကိုစီသဘောတွေရည်သူတော်ရှင်ရွှေတော်ဝန်းဆရာတော်ဘုရားကြီးအလုပ်ပေးတယ်မှာနိုင်ငံသားတွေကိုဟောပြောပြတာတဲ့ထဲမှာတိတ်ကောင်းတာ ပြကြနနာရှင်းပြတတ်တယ်ဘုန်းကြီးတို့ကတော့မမိပါဘူးဆရာတော်ရဲ့ခြေမုံတော့အဆင့်ပဲရှိတယ်ရှင်းပြကိုစီကိုစီတီးတန့်သဘောလေးတွေကိုစီကိုစီသဘောမသိပဲနဲ့ဩတာမညလက္ခဏာဆိုတဲ့အများဆိုင်သဘောနေသဒုက္ခအနတ္တတွေပဲလို့ရောချလိုက်အစာတိသဘောမျိုးဖြစ်သွားကိုတွေးသည်မဟုတ်ဘူးနေသဒုက္ခမှန်မှန်မူလားမှန်ပါတယ်မြတ်စွာဘုရားဟောတဲ့ပိဋကတ်သုံးပုံအကုန်မှန်တာပဲ ဝိပဿနာဉာဏ်ဆင်းသင်သွားနာမရူပပရိစေတဉာဏ်ပြီးတော့မှပစ္စယပရိက္ခပြီးတော့မှသမတနာတို့ဥဒိယပြတို့ဒီလိုသွားမှာခါရတမ်းပြီးတော့နိစ္စဒုက္ခအနတ္တတွေပဲဆိုရင်ဆင်ញင်တဲ့သဘောကတော့ကောင်းပါတယ်ဝေယအောင်မနာယအောင်မတရားအောင်မတပ္ပိသင်္ခါရအနိစ္စဆင်ញင်တာဆင်ញင်တဲ့အပိုင်းကောင်းတာပဲသူဟာနဲ့ဒါပေမဲ့ဝိပဿနာဉာဏ်တော့မဟုတ်ပါဘူးအဲ့ဒါစိတ်တာမယဉာဏ်လို့ခေါ်တယ် ဝိပဿနာဉာဏ်ဆိုတာပြစ္ဆုတ်ပံတဲ့တဲ့ရှုမှန်ရင်းနဲ့ပွားများပါများမှာသိလာတဲ့ဉာဏ်ဘာဝနာမယဉာဏ်လို့ခေါ်ပါတယ်အဲဒါဝိပဿနာဉာဏ်ပဲကျွတ်သမတနာဉာဏ်စတယ်10ပါးမှာသမတနာဉာဏ်စလဲနာမရူပပရိစ္ဆေဒပြီးမှတက်ရနာမရူပမပြီးဘဲနဲ့သမတနာတက်လို့မရဘူးမတိတာယုတ်တိတာနာကတော့စဖတ်တဲ့လွယ်သိတာပဲဒါကတော့သေသေချာချာယုတ်သဘောနာသဘောအားထုတ်ရင်းနဲ့ ဘောပေါက်သွားမှဟောင်းတဲ့ပိနဲ့ရှုမှတ်ရင်းနဲ့လှုပ်ရှားတဲ့သဘောလေးရဲ့မှတ်သိတဲ့သဘောလေးရဲ့ဉာဏ်ထဲမှာကြာကြာနာနာကွဲလာလှုပ်ရှားတဲ့သဘောလေးဟောနောက်ကြတော့တရားနာလှုပ်ရှားတဲ့သဘောလေးကဝါယောဓာတ်ပဲရုပ်တရားပဲဟောင်းတဲ့ပိနဲ့မှတ်နေတာကသိတတ်တဲ့သဘောပဲနံတရားပဲကြာနာကွဲသွားတယ်အဲ့ဒါကိုယ်တိုင်လုပ်ပြီးတော့ကွဲတာအဲ့လိုကွဲမျိုးဖြစ်အောင် တဘာဝလက္ခဏာသိအောင်ပြစ္ဆုတ်ပံတဲတဲ့ထောက်ရှောင်မှပင်မန်းတယ်ထိုင်းနေရပြီနဲ့ပင်မန်းတယ်ထိုင်းနေရတဲ့ချို့ကမပင်မန်းဘူးအောင်မေအလုပ်လုပ်တဲ့သူတွေတောင်ပင်မန်းနေတယ်တကယ်လိုလားရင်ပေါ့တကယ်လိုက်နိုင်ရင်ပေါ့ဝိจิตတန်းကြီးလုပ်တဲ့လူကတော့အပန်းဖြေတဲ့သဘောပေါ့လေအချို့တရားအထုတ်တာအပန်းဖြေတဲ့သဘောပဲစိတ်ငြိမ်းကြအောင်ဆိုလာပြီးတော့ကိုလို့ချင်တာလုပ် ဝိပဿနာတရားတိုင်းမှာလည်းလောက်တာသမထလာလို့ကိုလှုပ်ချင်တာလှုပ်နေတာပဲစိတ်ကူးရင်လည်းကူးတာပဲခဏနားတာပဲသူကအားတဲ့ရက်မှာခဏနားသလိုပေါ့ဘေးညီမကြီးတွက်ထားတဲ့ခါကျသွားလှုပ်လိုက်ရေရာချီတဲ့သဘောပေါ့အဲ့ဒီပုံကိုယ်တွေတက်တာလာပေါ့သူကအနားယူတာအလုပ်လုပ်တာမှမဟုတ်ပဲတကယ်မဉဏ်ဘုံဉဏ်လိုချင်တဲ့ပုံကိုကြတော့စက္ကန့်မိနစ်မလတ်ဒလဆက်ချိန်နာကြိုက်စိတ်အားစိုက် ရွေချက်ချင်းကတူမမတူရွေချက်ကအမှန်တရားတွေသိဖို့မိမိကိုယ်တိုင်သိသလိုအများကိုလည်းအမှန်တရားတွေသိအောင်ဖြေရဝါဒရဲ့ရွေချက်ဖြေရဝါဒရဲ့ရွေချက်ဟာလူတိုင်းလူတိုင်းတတ္တဝါတိုင်းကို ဟုတ်တိုင်းမှန်စွာသိအောင်ညွှန်ကြားပေးဖို့လှုပ်ဆောင်နေတာဖြေရဝါဒရဲ့ရွေချက်ဟုတ်တိုင်းမှန်စွာသိအောင်ဆိုတာယထာဘုဒ္ဓညာ ရုပ်တဏ္ဏနေအကြောင်းတွေကြိုးတွေဖြစ်ချင်းပြက်ချင်းနေဒါပရိပတ်တိဘက်ကပေါ့လေပရိယတိဘက်ကတော့ဝိသုဒ္ဓိမဲ့တို့ပြီးဓမ္မတို့ပေါ့ဒါကောင်းတာပဲသူကနဲ့သူသင်ပေးနိုင်ကောင်းတာဒီပရိပတ်တိဘက်ကတော့ဥရိယပြညာရုပ်တဏ္ဏနေအကြောင်းတွေကြိုးတွေဖြစ်ချင်းပြက်ချင်းနေပိုင်မိုင်နိုင်နိုင်သိအောင်ဒိဋ္ဌိပြုတ်အောင်ပေါ့လေတဏှာပါအောင်တဏှာပြုတ်ပေါ့လေနောက်ကြတော့လည်းပဲမညံဖုန်ညာရရင်အပြီးပြုတ်အောင်ပေါ့ တရားအနေနဲ့ပြောရင်ဒီဒိဋ္ဌိတွေတဏှာတွေကောင်းညံ့နေရလို့ကဘာကြီးဆူပူးနေတာလူသားတိုင်းလူသားတိုင်းကဒိဋ္ဌိပြုတ်သွားမယ်တဏှာပါသွားမယ်ဆိုရင်အမတန်ငြိမ်းချမ်းတဲ့အမတန်သာယာတဲ့အမတန်နေပြောပွဲကောင်းတဲ့ယဟန္တာတွေသူတော်ကောင်းတွေနေတဲ့နေရာလိုပဲအမတန်အေးချမ်းတဲ့ကမ္ဘာလောကကြီးဖြစ်မှာဘာဒိဋ္ဌိကမပြုတ်တဲ့အပြင်ထပ်တိုးငါတို့လူမျိုးငါတို့ဘာသာဒါဒိဋ္ဌိတွေပဲအဲ့ဒီလိုတွေတိုးနေကြလို့ ဒေါသတွေလောဘတွေနောက်ကနေလိုက်တာကြဒါတော့အကျမ်းအဖြစ်ထားလိုက်တော့အာထုတ်နေတဲ့ယောဂီများဟာအမှတ်မမှတ်ဖဲနဲ့မှိန်နေတာကိုကိုကိုညာတာပဲကိုတရားအထုတ်တာကိုตายရတာရှိသေးတယ်ကိုကိုตายရနေတရားထုတ်တာကိုตายရနေတယ်ဆိုတာတရားထုတ်တာကိုကြာကြာနာနာမမှတ်ဘူး အချိန်ကိုယ်တွေပါလေမထိုင်ဘူးတရားသိအောင်မကြိုးစားဘူးဆက်ကြိုးစားနိုင်ရသားနဲ့တောင်းတအောင်နဲ့ရပ်ပစ်တယ်ကိုယ့်ကိုညားတယ်ကိုယ့်ကိုตายရတယ်လောဘပါပဲနောက်ကိုယ့်ကိုညားတာရှိသေးတယ်ရှင်းတဲ့ရှင်းအောင်ပေါ့ကိုကတဏှာကြီးလောက်ထိုင်နိုင်ပါရဲ့သားနဲ့နိုင်ဝက်လုံးနဲ့ဖြုတ်ပစ်တယ်မှတ်နေတာပဲအမှတ်ဆက်ရင်ပြီးတာပဲဝိဇ္ဇာတဏှာအရန်လိန်လေကောက်ပစ်တယ် တဏှာယူအตาလေးထိုင်နိုင်ပါရဲ့သားနဲ့မထိုင်ဘူးမထိုင်နိုင်လို့ဖြုတ်တဲ့သူအဆိုးလိုပါဘူးဘယ်လို့မှမထိုင်နိုင်လို့သူကြောတွေအချင်းတွေတင်းနေလို့ထိုင်နေကြမဟုတ်လို့ဒါပြစ်မရှိပါဘူးထိုင်မှမထိုင်နိုင်တာဘူးဒါဆက်ရှုမှပေါ့ထိုင်နိုင်ရဲ့သားနဲ့ချို့ကအဲအဝိဇ္ဇာတဏှာမိတ်ဆွေအောင်ဆောင်ပြီးတော့သိရင်ပြီးတာပါပဲအမှတ်ဆက်ရင်ပြီးတာပဲ ကိုယ်ခန္ဓာကိုယ်လည်းပဲအသက်ဉာဏ်ဆောင်တဲ့မယောဂဝေဒနာတွေနဲ့ယောဂဝေဒနာတိုးလာလိမ့်မယ်ယောဂဝေဒနာဖြစ်လာဘယ်လိုမှကိုယ်ကြီးမှမဟုတ်ဘူးရလဲထိုင်တာပေါ့ညာလဲညာအောင်ဝိဇ္ဇာတဏှာတရားရမှာသိဆိုရင်တရားရရင်သူ့နိုင်သွားမှာမရအောင်လုပ်ပြတာပရမမထိုင်ပြအောင်ကိုလုပ်တာဘယ်လိုမှတားမြစီးမြလို့ထိုင်ပြတဲ့အာထုဖြစ်တယ်ဆိုရင်လည်းပေါ့နိုင်မြပေါ့အောင်ရော့နိုင်တယ်မြရော့ တလမှန်းတဲ့လူက15ရက်လောက်နဲ့အိမ်ပြန်အောင်မွေးစားတနားရဲ့လက်ချက်ပဲအဲ့တော့ကိုယ့်ကိုညာတယ်ကိုယ့်ကိုตายရနေတယ်တော့မဟုတ်ကိုယ့်ကိုစိတ်ဆိုးစိတ်ညစ်ဖြစ်နေတယ်ဆိုတာရှိသေးတယ်ငါဒီလောက်လောက်ပါရဲ့သားနဲ့ငါဒီလောက်လောက်ပါရဲ့သားနဲ့မာနတွေဥဒိစ္စတွေအလုံးမကြောက်ဖြစ်နေကို့အဘဝသူများနဲ့မတူသတ္တရာအခက်ခဲများတယ် ဒါတွေတန်ဝေကယူရမှာတန်ဝေကမယူဘဲနဲ့ဒေါသဖြစ်ဒေါမနတာဖြစ်မမိသားစုကလည်းပဲစိတ်တိုင်းကိုမကြပါဘူးဘိုလ်လူပြစ်တင်ဒီလူပြစ်တင်ကိုယ့်ကိုယ်လည်းပြစ်တင်ခင်ဗျားလည်းပြစ်တင်လိုက်ကိုယ့်ကိုယ်လည်းအားမလို့အားမရဖြစ်လိုက်အဲ့လိုဒေါသတွေဖြစ်လူဘဝမှာတဏှာကြီးပဲနေရနေရတရားဖြစ်နေရတတ္တမသူတော်ကောင်းတရားတွေဖြစ်နေရမှာလက်ပတ်ပြီးပြစ်တယ်နောက်ပြီးဆုံးကြတော့ ဒေါမနတတ်တွေဖြစ်ပြီးတော့ကိုယ်ကိုယ်ပဲတတ်သေးခြင်းတို့လို့တတ်လည်းမသေးရဘူးဘာဖြစ်တယ်လဲတရားအမထုတ်ဖြစ်တော့ဖေဆုစိတ်ကြီးဖြစ်တာနဲ့တရားအမထုတ်ဖြစ်တော့အဲ့ဒါကိုကိုကိုဒေါသဖြစ်တာကိုကိုညာတဲ့သူရောကိုကိုဒေါသဖြစ်တဲ့သူရောကုံလုံးဟာတတုံးကြီးတစ်ဘက်ကမ်းမှာတင်တာပဲတဲ့တစ်ဘက်ကမ်းမှာတင်လို့ရှိရင်ပြန်ခွာထုတ်ပေါ့ထိုးဝါနဲ့ထိုးပြီးခွာထုတ်ရ အဲ့ဒါတွေကိုတရားနာသောအဖြစ်ဒါတွေအဝိဇ္ဇာတဏှာရဲ့လက်ချက်ပဲကိုယ့်ကိုယ်ตายရနိုင်မယ်ကိုယ့်ကိုယ်ညားနိုင်မယ်ဆိုရင်မင်းဘယ်လိုမှညာဖုန်ညာရနိုင်မလဲအဲ့လိုဆုံးမပြီးတော့အမြန်မြန်ကိုပဲရရှုမှတ်ပွားများအားထုတ်ရရှုမှတ်ပွားများအားထုတ်မှဓမ္မဆိုရင်တပတ်ကန်းကခွာသွားမယ်လောက်အစာပြိုးလိုက်လို့ရှင်သူတော်ကောင်းတို့အကုန်လုံးပညာရှင်တွေပဲသဘောပေါက်ပါတယ်ဟိုဘက်ကန်း ဇာလိုကတော့အပြင်အာတနာ6ပါးပေါ့အာယုံ6ပါးပေါ့အဲ့ဒါကိုတဲ့တဲ့ရှင်းရှင်းပြောရင်တော့သူများကိုသွားခင်မင်တာပဲတွေ့တာတာပဲညီလေးကြောင့်မြစ်ကလေးကြောင့်သားကြောင့်သမီးကြောင့်သူများကိုအကြောင်းပြပြီးတော့တရားအလုံးမလို့ဖြစ်ဘူးဒါတွေပြစ်ပယ်ထားလို့မဖြစ်သေးဘူးမြတ်စွာဘုရားတရားတော်ဟာမေတ္တာမဲ့တဲ့တရားမဟုတ်ပါဘူးပြစ်ပယ်ဖို့ပြောတာမဟုတ် ဒါတွေကိုအကြောင်းပြုပြီးတော့တရားဖြစ်အောင်ကြိုးစားဒိဋ္ဌိနှစ်ပါးတတ္တရနဲ့ဥစေတဒါတွေကတင်တဲ့တဲ့ပုံကိုယ်တွေရှင်းနေတာတတ္တရဆိုတာဆက်မအယူဥစေတဆိုတာပြန်မအယူလုပ်ငန်းဝင်ကြတော့ဒီလောက်နဲ့ယူလို့မရလုပ်ငန်းဝင်ကြတော့တတ္တရဒိဋ္ဌိဆိုတာချိန်နေချိန်ခါပေးနေပါရဲ့သားနဲ့အဓိကတော့ဝိပဿနာအားထုတ်ဖို့ချိန်နေချိန်ခါပေးနေပါရဲ့သားနဲ့ ချိန်ဆွဲနေတာအခုအထုတ်ဖို့အချိန်တွေပေးပါရသားနဲ့နောက်မှ နောက်မှ နောက်မှအဲနောက်မှနောက်မှနောက်မှလို့တော့အာမထုတ်ဖြစ်တော့အာထုတ်ဖြစ်တဲ့ထားအောင်တော့ရသင့်ရတိုက်တလို့မရဘူးယဟနာဖြစ်ပုဂ္ဂိုလ်အနာဂံလောက်ဖြစ်တယ်အနာဂံဖြစ်ပုဂ္ဂိုလ်သဒ္ဓါဂံလောက်သဒ္ဓါဂံဖြစ်လို့သောတာပန်လောက်သောတာပန်ဖြစ်ပုဂ္ဂိုလ်ဟာဝိပဿနာဉာဏ်လောက်ဝိပဿနာဉာဏ်လောက်ရအောင်ပုဂ္ဂိုလ်ဘာမှမဖြစ်တော့ဘူးရှင်နေချိန်ကပေးနေပါရဲ့တန်အခုသွားနိုင်လာနိုင်စားနိုင်တောင်းနိုင် အားထုတ်ဖို့လည်းအခြေအနေပေးနေတယ်အကျန်တွေလျှော့လိုက်ပေါ့ဒါတွေသမီးတွေမိတွေမြစ်တွေချစ်ခင်တာတွေစကားပြောတာတွေလက်ဆောင်ကြတာတွေလျှော့လိုက်ပေါ့တရားအထုတ်ပေါ့သူကကြည်တရားရှုတရားတွေပဲကြည်ရှုနေတော့အာမထုတ်ဖြစ်ဘူးအဲ့လိုသူတို့ဘာကိုငဲ့ပြီးတော့ตาရပြီးတော့အာမထုတ်ဖြစ်တာဟိုဘက်ကန့်ကတ်တာသူတို့ဘာကိုစိတ်ဆိုးပြီးတော့ဒေါသဖြစ်ပြီးတော့ဒါကိုယ့်ကိုမဟုတ်တော့ဘူးသူတို့ဘာပေါ့ဘုရားတော်ကကိုယ့်ကိုစိတ်ဆိုးတာ သူတစ်ပါးအကြောင်းပြီးကိုယ့်ကိုယ်စိတ်ဆူတာခုကတော့သူများကိုပဲစိတ်ဆူစိတ်ညစ်အလိုမကျဖြစ်သူတစ်ပါးတွေကိုစိတ်ဆူစိတ်ညစ်အလိုမကျဖြစ်နေရင်လည်းပဲအဲ့ဒါဟိုဘကန့်ကတ်တာလောကကြီးကိုမကြည်မနှက်ဖြစ်နေတာရှိတယ်ရာသီဥတုတွေမကြည်မနှက်ဖြစ်မိုးများတဲ့နေရာလည်းမိုးများလို့မိုးခေါင်တဲ့နေရာလည်းမိုးခေါင်လို့အေးတဲ့နေရာလည်းအေးလို့ပူတဲ့နေရာလည်းပူလို့သတ္တဘာဝတွေပဲအေးချင်းအေးပူချင်းပူကိုယ့်လိုကိုယ်လိုရမှာပဲ ကိုယ်ကမတည်သေးတာမတည်သေးလို့လို့ရတယ်တည်သွားလို့လို့မရဘူးအဲ့တော့သူတစ်ပါးပေါ်မှာတာယာတာတို့သူတစ်ပါးကိုနဲ့ညာပြီးတော့မလုပ်ဖြစ်တာတို့သူတစ်ပါးတွေပေါ်စိတ်ဆိုးစိတ်ညစ်ဖြစ်မလို့ဖြစ်တာတို့အဲ့ဒါတစ်တုံးကြီးဟိုဘက်ကန်းကတ်တာအဲ့ဒါကများသောအားဖြင့်ဒီဘက်ကန်းကတ်လိုက်ဟိုဘက်ကန်းကတ်လိုက်ပေါ့ငယ်တဲ့သူကလည်းဒီဘက်ကန်းကတ်တာများတာပေါ့လေသက်ကြီးလာပြီးတော့ဟိုဘက်ကန်းကတ်တာများတာပေါ့ ညာသောအဖြစ်ဘုသူတရှိတဲ့သူတွေကတော့တပကံကတာများပါတယ်ညာသောအဖြစ်မလူတိုင်းမဟုတ်ဘူးပေါ့တိတ်ပြီးဘုသူတမရှိတဲ့သူကတော့ဟိုပကံကဒါပဲနဲ့လို့ရှိတဲ့သူလည်းဟိုပကံကတာလည်းရှိတာပါပဲများသောအဖြစ်ဆိုလိုတာညာသောဘုသူတရှိတဲ့ပုဂ္ဂိုလ်တွေကဟိုပကံတိတ်မကတော့ကိုကျမ်းမာရေးချောင်းကိုလည်းပဲထိုက်လျောက်လှုပ်ထားတာပဲပုဂ္ဂိုလ်ညာပြီးတော့ဆင်ញင်မြင့်ကြီးတွေပေးပြီးတော့မလုပ်ဖြစ်ဘူး အဲဒီဘက်ကန်းကမခွာနိုင်ရင်လည်းပဲခင်းငံမြေကြောင်းတိုင်းမျောနိုင်ဟိုဘက်ကန်းကမခွာနိုင်လည်းမမျောနိုင်အဲ့ဒါခွာပြီးတော့တရားပညာနဲ့ခွာပြီးတော့မျောလာပြီးဆိုပါတော့မျောလာတော့ဘယ်အောင်ရေးလဲကောင်းမှနေအောင်မယ်တဲ့နန္ဒီရာကမိမိကိုယ်ပေါ်လည်းပဲမตายရအောင်ထေဆိုးစင်ញင်နဲ့ပယ်ဖြတ်ပြီးတရားအထုတ်သူတော်ဘောလည်းမตายရအောင်ရသမျှအချိန်ကြိုးစားအထုတ်တရားသားတွေတက်လာတယ် အဲ့တရားသာတက်တာကိုပဲတတ်မှတ်တဲ့စိတ်ကဖြစ်တာပဲဥပကိရိတာဝတ္ထု၉ပါးတို့၁၀ပါးတို့ဩဘာသောပိတိပတ္တိဒီမောခောစပကဟောဒုက္ခညာနမုပ္ပဌာနမုပိခောစနိကန္တိစနန္တိရာဂဓမ္မရာဂလည်းပါသွားတာပေါ့လေထို့တော်လည်းပဲအဓိကရသဘောလေးတွေตายရပြီးတော့လိုင်းလွဲသွားရင်လည်းဒါမြုပ်သွားတာ လေအောင်တို့ဘာတို့ညာတို့မြင်တာပိဋိပတ်တိတွေဖြစ်တာအဲ့ဒါတွေตายာမိန်နေတဲ့ကိုကိုตายရမဟုတ်သူမြတ်ตายရလည်းမဟုတ်တရားပေါ်ตายာနေရင်လည်းပဲရေလေကောင်မြုပ်တယ်လို့ပဲတဲ့ရှေ့ညံမတက်တော့အမตายရပဲနဲ့ရှုမှလည်းလို့တတုံးကြီးပြန်ပေါ်လာတယ်ဆိုပါတော့မျောပြီဆိုပါတော့မျောတဲ့အခါကျတော့တောင်းမောတင်တတ်သေးတယ်တရားတွေကကောင်းလားတမာတိတွေကလည်းကောင်းလားဘုသူတ္တတွေကလည်းအားကောင်း ပြောလိုက်ရင်လည်းမှန်တာများ အဲ့ဒါဘာဖြစ်လာလဲဆိုတော့မာမာနဖြစ်လာတတ်တယ်မာမာနဖြစ်လာကိုယ့်ရဲ့အသက်ကြီးတဲ့သူတွေယဟန်တော်တွေဆိုကိုယ့်ရဲ့ဝါကြီးတဲ့ပုဂ္ဂိုလ်တွေကိုယ့်ရဲ့အတတ်ပညာတွေပြည့်ရတည်တွေသာသနာပြုနေတဲ့ဆရာတော်ဖျားကြီးတွေကိုယ်နဲ့နဲ့ဘာဘာတမာရီတွေရလာအကြီးညိုများလားလူချစ်လူခင်များလားနာမည်ကြီးလာတဲ့အခါမှာကိုကျေးဇူးရှင်နေတော်ကိုပြန်ပြီးတော့မာမာနထားတတ်တယ် တရားသမားလည်းတရားတရားသမားအလျောက်ပေါ့အခုကတော့တရားသမားကိုအဓိကပြောတာစာပေသမားလည်းစာပေသမားအလျောက်ကိုဆရာသမားကိုကိုပြန်ပြီးတော့မထင်မဲ့မြင်လောက်လာတဲ့မှန်မာနပေါ့ဒါတွေသိပြီးသားတက်ပြီးသားပေါ့ကွာဒါတွေကဘာမှမပြောပါတော့တဲ့ဟာတွေမမာနဆိုတော့ထောင်သွားတဲ့သဘောပေါ့ကိုယ်ကိုထင်ကြီးပြီးတော့မမာနတွေဖြစ်လာတောင်းမောတင်းတယ်လို့ပဲတောင်းမောတင်းနေလို့ရှိရင် ဟောဘက်မရောက်တော့သမုဒ္ဒရာရှင်မရောက်တော့နာကျေးဇူးတော်ရှင်တိတကုဆရာတော်ဖျားကြီးကတော့ကျယ်ရှင်းပြတာအောက်မှာမြုပ်နေတဲ့ဘိုင်းကရေဆိုတယ်တဲ့အပေါ်ဘိုင်းတက်နေပူးတဲ့တပိုင်းပူတပိုင်းအေးပေါ့တောင်တင်းနေတဲ့တတုံးကြီးကိုပြောတာအဲ့ဒီလိုပဲတဲ့ကိုမာနနဲ့ကိုကတော့သဘောကျနေတာကိုမာနနဲ့ကိုကတော့ကိုကျင့်နေနေတာပဲရေတွေကပိုင်းလို့ပေါ့လေအေးချမ်းနေတာပေါ့သူများလည်းငါသားတယ်ဆိုပြီးတော့ ဒါပဲနဲ့တရားသဘောအရကြည့်လို့ရှိရင်တော့အပေကြနိုင်တဲ့ပုဂ္ဂိုလ်ပဲ။ဉာဏ်ရှိသူတော်ကောင်းတွေကဲ့ရဲ့တရားဖြစ်တဲ့အဲကြောင့်မလို့ဘောပိုင်းကပူလောင်းအောက်ပိုင်းကတော့ကိုယ်ဟာနဲ့ကိုယ်ကျင်တဲ့အဲဘယ်လိုပဲကျင်တဲ့ကျင်တဲ့ရှေ့ကိုဉာဏ်မတက်တော့ဘူး။တရားသမားများသိရေးကြည့်ပါလေ။မဉဏ်ဖုန်ဉဏ်ရအောင်အားထုတ်နေကြိုးစားစား ရိုးရိုးပါမန်နဲ့နေမနာညမနာကြိုးစားအားထုတ်နေကာမဂုဏ်တွေလည်းစွန့်ထားတယ်စီးပွားရေးတွေလည်းစွန့်ထားတယ်အလုပ်တွေလည်းချို့ထွက်ပြီးတော့အားထုတ်ကြတယ်။ဘာမဟုတ်တဲ့အဲ့ဒီမာမာနနဲ့ပြောမိဆိုမင်းတိတ်နာတာပဲ။တချို့ပြောတာကိုမစင်ញင်ဘူး။ဘာသာတော်ပရိယတ်တိဆရာတော်ဘုရားကြီးတွေတကယ်ကိုပဲစေတနာမေတ္တာနဲ့သာသနာပြုနေကြတယ်။အဲ့ဒါကိုမထင်မဲ့မြင်ပြောတာသာသာတတ်တာပါဘာမှမလုပ်ပါဘူး။ လောက်တာကိုကိုယ်လည်းမသိပဲနဲ့ဘယ်ချိန်ဘာလို့လို့ဘလောက်ညာရဘလို့လို့ကိုယ်ကသိမလဲကိုယ်ကဖျားမှာမဟုတ်ပဲအဲ့ဒါရန်သားမီအထင်သေးပြီးပြောလိုက်တဲ့အခါကျတော့ဒီလသမารိပညာနဲ့ပြည့်စုံတဲ့ဆရာတော်ဘုရားကြီးတွေတိမ့်ကြုံပြောလိုက်တော့ပါသွားပါသွားတော့ဘာဖြစ်လဲတရားမတက်တော့ပြန်တောင်းမှန်တောင်းမှန်မတောင်းမှန်လို့တစ်သက်လုံးအားထုတ်မတက်တော့ဘူးလားနောက်တတိထားဖို့ကတရားစခန်းနေမှာတရားရိပ်တာတွေမှာ လူမျိုးစုံကိုလောကီပညာလက်တက်လောကုတ္တရာတရားလည်းပဲတံဝေကကြီးစွာရပြီးတော့မျောမြင်ကြီးမားတဲ့ပုဂ္ဂိုလ်ဟာနည်းတယ်ခုမှစကားသာပုဂ္ဂိုလ်တွေကများတယ်အဲပုထုဇဉ်ရဲ့တဘာဝအတိုင်းပောပဆာဆာနေရတာပေါ့လေစကားတွေပြောနေတာတို့လိုက်မသိပဲနဲ့လှုပ်ချင်တာလှုပ်တာတို့စသည်အားဖြင့်ပေါ့လေအဲ့ဒါတွေ့တဲ့အခါကျတော့ဒီတရားသမားတွေကလည်းပဲ တရားသမားနဲ့မတူငစိမ့်တွေကြာနာပဲဒီကြောင်းမှနေတဲ့ပုံကိုယ်တွေဘာမှသုံးမကြဘူးလကားပါပဲဟန်ပဲရှိတာပါပဲဘာမှမဟုတ်ပါဘူးတိတ်ကြုံပြောလိုက်အဲ့ဒါမှားရောနာတတ်တယ်ယဟန္တာတွေတော်မှပဲဝါသနာမစွန့်နိုင်ဘူးသောတပန်တရားကနေပဲစွန့်နိုင်မလဲသောတပန်တရားကနေဖြစ်နေတာကိုလည်းမသိဘူးဒီပြိဿထဲမှာဘာဖြစ်နေပဲသိမလဲဖះမှာမဟုတ်ပဲ စားပေးလိုက်စားနေပြီနဲ့လို့တရားမလုပ်ဘူးလို့ပြောလို့မရဘူးစားပေးလိုက်စားတာလိုက်စားတာပဲတရားလည်းအထုတ်တာပဲဒီလိုလုပ်နေတဲ့ပုံစံတွေရှိတယ်သားနဲ့မယားနဲ့နေတဲ့သားနဲ့မယားနဲ့နေပေမဲ့လို့တရားလုပ်နေတဲ့ပုံစံတွေအများကြီးရှိတယ်ဒီလိုကသားနဲ့မယားနဲ့အိမ်အောင်နဲ့နေတာဘာမှမသိပါဘူးဒီလိုပြောရင်မှားသွားမှာကိုယ်တည်းသိတဲ့လူတွေအများကြီးပဲအဲ့ဒါတိမ့်ကြုံပြီးပြောလိုက်တဲ့အခါကျတော့အိမာနကြောင့်တိမ့်ကြုံပြောလိုက်တော့တရားတွေရထားတဲ့ပုံစံတွေပါပါသွားရပါသွားတော့ကိုတရားမတက်တော့ ပြောပြီးတဲ့နေရာစားပြီးတရားမတက်တော့ဘူးတွားရောအဲ့ဒါထင်သိပြောလိုက်တာအမ္ဘပါဠိပြောဓမ္မပဒမှာကြည့်ပါလားအမ္ဘပါဠိဟာဘုရားကိုယူသေးတော့ဘုရားရင်မြင်တော်မှာတပည့်စီလက်ပါညဘုရားရင်မြင်မှာတပည့်တပည့်ထွေးတာသွားတွေ့ဘုရားရင်မြင်တပည့်ထွေးတာကယဟန္တာမကြီးကထွေးသွားယဟန္တာမကြီးကဘုရားရင်မြင်မှာဘယ်ထွေးမလဲယဟန္တာကြီးပဲ ထွေးတာကအပြင်ထွေးတာပဲလို့တော်လည်းမတော်တဆကြရင်လည်းကြသွားမှာပေါ့အဲ့ဒါကိုဘယ်ပြည့်တရားမှထွေးသွားတာလဲဒီလိုပြောတာဘယ်ပြည့်တရားမှဘုရားရှင်ကထွေးသွားတာလဲဟောယဟနာမှာယူသွားပြမားတယ်လို့ဖြစ်တော့သူပြန်ထိတာပဲသူပြည့်တရားမှဖြစ်တာအဲ့ဒါနစ်နာတာပေါ့ရတဲ့တရားဒုတိယမြတ်ရနိုင်ပါရဲ့ဒါနဲ့အဲ့တဘွားလုံးမရတော့နောက်ကြလည်းပဲအဲ့ဓာန်ကြီးပြန်ခံနေတယ် အဲ့ဒီဘဝနောက်ကြတော့မှဖြစ်တယ်မြတ်စွာဘုရားလက်ထက်ကြမှာပြည့်တံမှာဖြစ်လိုက်သေးတယ်ပြည့်တံဖြစ်ပြီးတော့မှနောက်မှဉာဏ်မှာဖြစ်ရအဲ့ဒီလိုမာနဟာတော်တော်ကြောက်ဖို့ကောင်းတယ်တိမ့်ကြုံပြီးတော့အကုန်ပြောချရတာဦးဇင်းတို့ကြားဘူးတာတွေရှိပါတယ်ချွတ်ခါတော်တော်တော်ပါတယ်ဒါမှမဟုတ်ရိတ်တာဆရာတော်တွေကိုတိမ့်ကြုံရိတ်တာတွေဆိုတော့ကွာလူများအောင်လုပ်တာပါဘာမှဟုတ်တာမဟုတ်ပါဘူးနားထဲမှာရှင်ကနဲ့ကြောက်ဖို့တော့ကောင်းတယ် ကြောက်เสียကြီးပဲရိတ်တာရိတ်တာတွေလူကတကယ်ဆရာတော်ဘုရားကြီးတွေတရားရထားတဲ့ဆရာတော်ဘုရားကြီးတွေတီထောင်ရတာအများကြီးပဲသိမ့်ကြုံပြောလိုက်မိတ္တဆိုလူများအောင်လုပ်တာပါကွာလူပြိတ္တများတော့လက်လာပါရတာပေါ့ဆိုပြောချင်ဟာဘိုးသူတာတော့အများကြီးတို့တော့မရှိပါဘူးတို့တော့လည်းပဲပါဠိပတ်သားတွေမပြန်တတ်ဘူးဒါပေမဲ့အဲ့တိုင်းကြကြောက်လန့်သွားတာဟာကြောက်เสียကြီးပဲတိမ့်ကြုံပြောလိုက်တာ ဣဒ္ဓာတွေမှာတကယ်အရိယာသူတော်ကောင်းကြီးတွေဣဒ္ဓာတီထောင်ထားတာအများကြီးပဲအဲ့ဒါမျိုးတွေလည်းကြားခဲ့ရဘူးတဲ့ဦးဇင်းတို့အဲ့ဒါဘာလဲမာနပဲသူကြတော့အမြဲတမ်းတက်ကြွနေတော့မာနကြီးတော့ဟပြောချရတယ်ချိုးကြလည်းဒီလိုပဲနည်းနည်းပါးပါးတရားအထုတ်ပြီးတော့စာပေတက်ကြွနေဆရာတော်ဘုရားကြီးတွေဟာလည်းသိမ့်ကြုံပြောလူတိုက်ရင်မတက်တာဘာမှကျင့်တာမဟုတ်ဘူးပြောချရဟာကြောက်ဆရာကြီးပဲအရင်ကြောက်ဖို့ကော ကိုမသိတာတွေအများကြီးပဲတချို့နေဘက်မှာစာဝါချတယ်ညဘက်ကျတရားအထုတ်တာတွေကြီးကျိုးတရားကောင်းတဲ့ဆရာတော်ဘုရားကြီးတွေအများကြီးပဲရှိတယ်အဲ့လိုသိမ့်ကြုံပြောလိုက်တာအမှန်တန်နင့်တာတယ်အဲ့ဒါဘာကြောင့်လဲဆိုတော့သူတော်ကောင်းတို့ဘာကြောင့်ပါလဲမာနကြောင့်တဲ့သူတော်ကောင်းတို့အဲ့ဒါမာနတွေနဲ့မမားဖို့သတိပေးတာပါလားအဲ့မာနတွေပြောမိလိုက်လို့ရှင်အများကြီးနင့်တာတာပဲတရားကျင့်တဲ့တရားတွေမရတော့ ကဲအဲ့ဒါမမနာတွေလျှော့ပြီးတရားကျူးစားတယ်ဆိုပါတော့တောင်မောကနေထိုးချပြီးတော့မျောသွားပြီလေးချက်ပြီးသွားပြီသူတော်ကောင်းဒီပကံကတိုင်ဟိုပကံကတိုင်ဒီပကံလည်းခွာဟိုပကံလည်းခွာနောက်တစ်ခါရေလေကောင်မြုပ်တာပြန်ပေါ်လာပြီဆိုတော့မျောသွားတောင်းမောတင်တောင်းမောနေဆွဲချပြန်မျောသွားပြီတဲ့ရှေ့မှာလူဆယ်တိုင်နတ်ဆယ်တိုင်ဝဲဆုပ်တိုင်အတွင်းပုတ်တိုင်လေးချက်အတူချုပ်ပေါ့လေလူဆယ်တယ်ဆိုတာ လူမှုရေးလုပ်ငန်းတွေပဲလုပ်လူမှုရေးလုပ်ငန်းတွေလူမျိုးလုပ်ငန်းတွေဆိုပရာဟိတတွေပေါ့အဲ့ဒါတွေပဲချိန်ကုန်ကိုလို့ရမယ်တရားအလုပ်ကိုမလုပ်ဖြစ်ဘူးအဲ့လူဆယ်တာပဲလူဆယ်ထားလို့ရှိရင်လေဒီတေတတုံးကြီးကိုလူဆယ်လိုက်ပြီဆိုရင်သမုဒ္ဒရာတွေမရောက်တော့အဲ့လုပ်ငန်းတွေကိစ္စတွေများနေကိစ္စများတာဟာမေတ္တာဖို့တာပဲဟောကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကယောဂီများကို တရားရဖို့တဲ့ဆောင်းမုံလေးပေးထားတယ်ကိစ္စမများစကားနေစီအိနေမုန်ဒီကိုရီပြောလေဆုံးမလွယ်ကြောင်းမိကောင်းရှိစေတရားရေးအားပေးဂုံ6ထွေကိစ္စမများတဲ့ကိစ္စနဲနေနေများနဲမှကိုနေရာလဲကိုပါမဒီနေရာလဲကိုပါမအများအကျိုးလုပ်တာပဲကောင်းပါတယ်မကောင်းဘူးလို့မပြောဘူးဒါပဲနဲ့မိကိလေသာခေါင်းမရေးလည်းပဲချိန်ပေးဦးမှာဖြစ်မယ် 10ခုဆို5ခုလောက်လို့5ခုကကိုယ့်အတွက်ကိုလို့ကိုယ့်အတွက်ဆိုတာလည်းပဲအတ္တလွန်ကဲတဲ့သဘောကိုကောင်းစားရေးလုပ်တာမဟုတ်မိကိလေသာပါရှားမှမိလုပ်တဲ့လုပ်ငန်းဟာပိုပြီးထူးချွန်အောင်မြင်နိုင်တယ်ကိလေသာနဲ့လုပ်တဲ့အလုပ်ဟာရည်ရွယ်ချက်တွေဘယ်တော့မြန်မာမြန်မာကိလေသာတောင်းကြလာလို့ရှိရင်မအောင်မြင်တဲ့အပြင်ပျက်စီးဆုံးရှုံးသွားတယ်ချိုးချောင်းကြီးတိဆောက်ထားတယ်ရည်ရွယ်ချက်ကတော့အကြီးကျယ်ပဲအကြောင်းအောင်ဆောက်လို့မပြီးသေးဘူး ခေါင်းဆောင်တွေပြက်သွားတယ်တိုးတလိုင်းထားပဲပျက်စီးကုန်ဒါတွေအများကြီးရှိပါတယ်ဒါကြောင့်လူမှုရေးရာတွေမှာတရားသမားဟာသတိထားမလွဲတာမရှောင်တာတော့ပဲလုပ်ရမယ်တိတ်ပြီးတိုက်ထဲမှာဖိဖိစီးမလုပ်ရဟာပြီးတော့ကမညာဖုန်ညာရရင်မရရင်ဒီပါရမီဖြည့်တာပဲဆိုရင်တော့ဒါတကူသဘောနဲ့ကိုပေါ့လေ တကယ်ပဲတန္တရာဘေးကိုကြောက်တဲ့ပုံကိုယ်တွေဟာမဉ္ဇဏ်ဖုန်ဉ္ဇဏ်မင်းမြန်လိုချင်တဲ့ဆိုရင်မြတ်မြတ်တတာမစ္စည်းမပရိပဒါဆိုတာနေရာတကာမှာရေးကြည့်ပါမစ္စည်းမပရိပဒါဓမ္မစကြာဓမ္မတင်သုံးဖို့မဟုတ်ဘူးအကုန်လုံးလည်းရေးကြည့်တယ်ဆိုတော့ကိုကျိုးပဲကိုလို့တယ်သူများကျိုးမလို့ဘူးဆိုလည်းအဆင်မပြေဘူးကျိုးတော့ဆောက်ကြည့်တယ်တရားထုတ်တယ်ตาရေးမလိုက်ရင်နေပါ နာရေးတော့ဖြည့်ရှင်းပေးရဓာတုပါရိပါရိထိုက်လျောက်ဖြည့်ရှင်းပေးရဒါလည်းမဖြည့်ရှင်းဘူးဆိုရင် အဲကတိကောက်တွေဖြစ်ကုန်မယ်အဆင်မပြေတော့ကံကြီးကံငယ်ထောင်ပေးရတယ်ကျေးဇူးတော်ရှင်တောင်မို့လို့ဆရာတော်ဖရာကြီးရဲ့ရိတ်တာမှာတော့ရစစ်စစ်ပဲအာယုံကမဲ့လို့မရှိဘူးမနေ့၄နာရီတည်းအနေဆုံးခံဒီတရားအလုပ်သက်သက်ဒါပဲနဲ့တန်ခါကိစ္စကိုဦးစားပေးတယ်ဆရာတော်ကြီးရဲ့စနစ်သိကောင်းတန်ခါဒိဋ္ဌိတွေဘာတွေဝတ်ဆောက်နေခြင်းနဲ့ဆိုရင်ကျန်တဲ့တန်ခါတွေအကုန်ဝိုင်းဝန်းကူညီပေးတယ်ငါတို့တရားအထုတ်နေတာပဲလုံမပေးနိုင်ဘူးဒါလို့မရှိဘူး ဘာမှငွေကြေးလည်းမလိုဘူးဘာလို့ကိုယ့်အကိုဆုံးခံစားရတာပဲဝဆောက်တီပွဲတွေဆိုများသောအားဖြင့်အကြီးကျယ်လှူပွဲတွေရှိမှဒါသူဟာနဲ့သူကောင်းပါလေကုသိုလ်ရအောင်လို့အိုးတော့ကပေါ့လေလွန်ခဲ့တဲ့နှစ်20ကျော်ပေါ့25လောက်ဦးဇင်းတို့၄ဝ5ဝအရအဲ့ဒီမှာသွားဆောက်တည်တာဝတ်ဆောက်တည်ပဲပြိဝတ်ဆောက်တည်ပဲဆိုအကုန်လုံးတန်ဃာတော်တွေညီညီညွတ်ညွတ် ထေရီဝါကြီးတွေကအစာကူညီတယ်အထူးတလဲလျှောက်ထားနေရလိုလိုလားလားကိုကူညီဘာတိလစင်ကြယ်မှတရားတက်မှာဘူးအပရိဝဆောက်တည်တဲ့အခါမှာအကုန်ဝိုင်းဝန်းကူညီတာနောက်ပြီးကိုဆုံးကိုခံစားဘလို့မှလာပြီးသဘောဝိုင်းနဲ့လက်တော့ပွားနဲ့လက်ဆေးစလုံးနဲ့ဘလို့မှချမပေးဘူးကိုကကိုဆုံးခံစားကိုတရားကိုအားထုတ်အတန်ကကိစ္စဆိုရင်တော့အကုန်ကူညီတယ်သိကြည်ညိုဖို့ကောင်းတယ်ဝဆောက်တည်ကောင်းဆောက်တည်လို့ရတယ်အဲ့ အဲ့တော့အများအကျိုးကိုအကျိုးကိုအကျိုးဆိုတာတရားကိုပြောတာတရားထုတ်တာလည်းအများအကျိုးဆောင်ဇာဝင်စားနေတဲ့ဝိပဿနာအားထုတ်နေတယ်ဆိုတာအများအကျိုးဆောင်တာဝိပဿနာတရားတွေအားထုတ်လို့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်မောဂုဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်တောင်ပုလူဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်ဝေဘူးဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်စွန်းလွန်းဆရာတော်ဘုရားကြီးတို့ကျေးဇူးတော်ရှင်သဲမှုဆရာတော်ဘုရားကြီးတို့အကုန်လုံးပေါ့နာဂံဆရာသက်ကြီးတို့အကုန်လုံး သူတို့ကိုယ်တိုင်ကိုစူးစမ်းပြီးတော့တရားအားထုတ်လို့အများကျိုးဆောင်တယ်တရားအားထုတ်တာတကူကောင်းဆန္ဒမဟုတ်ပါဘူးသူကတရားတရားအားထုတ်တယ်တကူကောင်းဆန္ဒအောင်မယ်ကိုဒီမင်းတယောက်တည်းအားထုတ်နေတာပဲကြံတဲ့သူအကျိုးမဆောင်မဟုတ်ပါဘူးလွဲသွားတယ်တကူကောင်းဆန္ဒဆိုတာကိုယ့်အကူစီးပွားရေးတွေလူမှုရေးတွေကိရိတာရေးတွေလောက်တာတကူကောင်းဆန္ဒဒုကောင်းဆန္ဒတရားအထုတ်တာဒုကောင်းဆန္ဒမဟုတ်အများကျိုးဆောင်တာကိုကိုယ်တိုင်တရားသဘောတွေသဘောပေါက်မှအများကိုရှင်းပြလို့ရကိုကဘာမှမလုပ်ဖဲနဲ့ အပေါ်ယံလေးနဲ့တင်လောက်ကြဟေး၊ကင်ကြဟေးမရဘူးအဲ့လောက်နဲ့ဒီလိုလုပ်ဒီလိုလုပ်ဒီလိုလုပ်ဒီလိုလုပ်ရင်ဒီလိုဖြစ်မယ်စိတ်ကူးရင်ယူမယ်သတိထားအဲ့ဒါကိုကိုတိုင်းဒါတွေအတွေ့အကြုံထားတော့ပြက်ပြက်သားသားပြောရတယ်ဘယ်နေရာတက်ပြောပြောစိတ်ကူးရင်မှမြန်ယူမှာပဲကြောင်းလောင်ဖြစ်သွားတာစိတ်ကူးမြင်နေမှတ်ပေးမှတ်ပေးဆိုတာတချို့အမှတ်ကိုမလေးစားဘူးအဲဆရာတော်ဘုရားကြီးတွေကိုယ်တိုင်အားထုတ်သွားလို့ စိတ်ကူးရင်စိတ်ကူးတယ်စိတ်ကူးတယ်စိတ်ကူးတယ်တင်းတင်းချင်းမှအဲ့ဒါမှဝိပဿနာဉာဏ်ဖြစ်တယ်စိတ်ကူးအလိုလိုက်ပြီးတော့တောင်ရောက်မြောက်ရောက်နဲ့စဉ်းစားနေတရားမရပါဘူးဗျာမရဘူးမရဘူးဘုသူတ္တလောက်ပဲဖြစ်ဖြစ်မယ်တရားတော့မရဘူးစိတ်ကူးကိုနိုင်နိုင်နေနေမှတ်နိုင်မှာကျေးဇူးတော်ရှင်ချမ်းမြေ့ဆရာတော်ဘုရားရဲ့အလုပ်ပေးမှလည်းပါပါဝိပဿနာအလုပ်ဟာစိတ်လို့စိတ်ကိုမှတ်ဖို့အထူးရေးကြီးတယ်ဝိပဿနာယောဂီရဲ့ယန္တူဟာစိတ်ကူးပဲအဲစိတ်ကူးတွေများနေတော့ မမှတ်လို့ရှင်မရဒါပေမဲ့လုံးဝစိတ်မကူရဘူးလို့ပြောတာမဟုတ်မြတ်စွာဘုရားရဲ့တရားတော်တွေမှာဆင်ញင်ရမယ့်တရားတော်တွေရှိပါတယ်အဘိဓမ္မာတုတ်တို့ဉာဏ်နဲ့တုတ်တွေအများကြီးပေါ့ဗျာဆင်ញင်ကြရတယ်နေသဗုဒ္ဓသင်္ခါရတို့စသည်အဖြစ်တံဝေကရကြရတယ်ဆင်ញင်တဲ့အပိုင်းကဆင်ញင်တဲ့အပိုင်းဝိပဿနာမရှိမှနိုင်တဲ့အခါမှာမရှိမှအားတဲ့အခါမှာဆင်ញင်မှာပြည့်မရှိပါဘူးကောင်းပါတယ်ဝိပဿနာကိုအားပေးပါတယ် ဝိပဿနာထိုင်ပြီးကမှရှောက်ဆင်ញင်းနေတော့အဲ့ဒါဝိပဿနာမဖြစ်တော့အဲဆင်ញင်းတာဝိပဿနာဉာဏ်အောင်မေ့ဆင်ញင်းတာစိတ်နာမရဉာဏ်မှာဝိပဿနာဉာဏ်မဟုတ်ပါဘူးအဲပြစ္ဆုတ်ပံတဲတဲ့ရှုမှတ်တော်မှကိုတွေ့ဆိုတာအတ္တကဝဆရောဉာဏ်ဒီစိတ်ကူးလို့မရဘူးဉာဏ်ဒီစိတ်ကူးလို့ရရင်စိတ်ကူးမှာပေါ့လုံဏနေဖြစ်ပြနေတဲ့မုံလိုက်မုံပြီးဆုံးလိုက်စိတ်ကူးမှာစိတ်ကူးအကုန်မတခုရဘူးစိတ်ကူးလို့မရဘူး ဇန်လည်းစိတ်ကူးလို့မရအောင်အကုန်လုံးသိနေရပဲတင်ထားတာဝိတဝိสารပိဋိဒုက္ခဧကကရာအခုစိတ်ကူးကြည့်ပါလားဘယ်ရတကယ်လက်တွေ့လို့မှရတာအဲ့ဒါမလို့ဝိပဿနာပွားများအားထုတ်တဲ့အချိန်ခါမှာအဲ့စိတ်ကူးတွေနည်းနည်းနည်းနည်းမှတ်ပြအဲ့ဒီလိုအလေးအကျင့်လုပ်ပြီးရှုမှတ်ပွားများနေတာဟာတနည်းအားဖြင့်အများအကျိုးဆောင်နေတာပါပဲကိုကျိုးရှာတာမဟုတ်ပါဘူး ပရာဟိတနဲ့အတဟိတမျှမျှတတာဖြစ်စီရမယ်အဲ့လိုမဖြစ်လို့ရှိရင်ခုနလိုရေလေကောင်လည်းမြုပ်တတ်တယ်တောင်မော်လည်းတင်တတ်တယ်အဲ့တောင်မော်ကလွတ်လာပြန်ရင်လည်းပဲလူဆယ်ခံရတတ်တယ်ကိုယ့်ရဲ့စွမ်းအားနဲ့လူဆယ်ခံရတတ်တယ်ဆိုတာဦးဇင်းတို့တရားဟောတဲ့ပုဂ္ဂိုလ်လည်းဆယ်ခံရတာပဲဝပင်တရားပဲနဲ့ကိုယ်ယဟန်ကလည်းမဟုတ်သေးပဲနဲ့လျှောက်ဟောတာအဲထိနိုင်ရင်ထိနိုင်ပါမထိနိုင်ရင်ကြာသွားနိုင်တယ်ဒါလူဆယ်ခံရတဲ့သဘောပဲ လူဆက်ခံရချိုးကြတော့လဲနတ်ဆက်ခံရလူဆက်ခံရရင်လဲတုံးကြီးဟိုဘက်မရောက်တော့သမုဒ္ဒရာကြီးမရောက်တော့နတ်ဆက်ခံရတယ်ဆိုတာပြုသမျှကုသိုလ်တွေဟာနတ်မင်းကြီးဖြစ်ဖို့မျိုးသမီးဆိုလဲနတ်သမီးဖြစ်ဖို့နတ်မိဖုရားကြီးဖြစ်ဖို့နတ်ပြည်တော်ရောက်ရင်တော်ပါပြီနိဗ္ဗာန်ဆိုတာချက်ချင်းရတာမှမဟုတ်ဖဲပြုသမျှကုသိုလ်နဲ့ပြည်ရောက်ဖို့နတ်ပြည်ရမှတဆင့်သွားတာပေါ့နတ်ပြည်လောက်ပဲခဏခဏရည်ပဲနေတော့ တဖြည်းဖြည်းနဲ့ဗရဏအလုပ်မှာပေါ့သွားတယ်။နတ်ပြည်ရောက်ခြင်းနဲ့ဒီဘက်သူမလွဲတာမရှောင်သာလို့ရောက်တာတော့ဘယ်တတ်နိုင်မလဲ။ကိုအင်အားမရှိသေးရင် ရောက်မှာပဲ။ယဟနာမဖြစ်သေးရောက်မှာပဲ။ကိုကိုကရောက်ခြင်းနေတယ်ဆိုရင်အဲ့ဒါနတ်ဆက်ခံရတာပဲအဲ့ဒါ။နတ်သမီးဖြစ်ရင် ကောင်းမှာပဲနတ်သားဖြစ်ရင်ကောင်းမှာပဲအခုကိုအဲ့လိုဖြစ်နေ။နိဗ္ဗာန်တမ်းမသွားနိုင်လို့နတ်ပြည်ရအောင်လေအရိယာနတ်သားနတ်သမီးဖြစ်အောင်ကြိုးစား။ အရိယာဖြစ်အောင်ကြိုးစားသောတာပန်တရားကံဆိုနာသနာသမီးဖြစ်နိုင်တယ်တတ်နိုင်ရင်တော့ဆက်ကြိုးစားပေါ့ကိုအင်အားဒီလောက်မရှိတော့ကြိုးစားမယ်ဆိုလို့ရှိရင်အ ਨੇ ဆုံးသောတာပန်တရားကံတော့ဖြစ်အောင်ကြိုးစားသောတာပန်တော့ရှေ့လျှောက်ဆိုသာသနာပတော့မယ်ဖြည်းဖြည်းနဲ့လူမိုက်တွေများတော့မယ်ရက်ဆက်တဲ့လူတွေများတော့မယ်တရားဓမ္မမသိတဲ့သူနားမလဲလူမိုက်တွေများတော့ အဲ့ဒီအချိန်မှာတော့အရိယနာသနာသမီးဖြစ်နေကောင်းတာလူကြီးမှာသာသနာပနေဘုရားတရားဘာမှမသိတော့ဘုရားတရားပြောရင်နားလည်းမလဲတော့သိလည်းမသိတော့လှုပ်လည်းမလှုပ်တော့အားပေးမဲ့လူလည်းမရှိတော့အဲ့ဒီအချိန်မှာအရိယနာသနာသမီးဖြစ်ရင်ကောင်းတယ်အရိယနာသနာသမီးမဟုတ်ဘဲနဲ့ရိုးရိုးပုထုဇဉ်နာသနာသမီးအနေနဲ့တွားပြီးတော့ခဏခဏမက်မောနေမမိပြုသမျှကုသိုလ်ရနတ်ပြည်ယောက်ျောင်းပဲအဲ့လိုဆူတောင်းမှားပြီးတော့မက်မောနေတော့နတ်ဆယ်တာပဲသမုဒ္ဒရာမရောက်တော့ဥစ္စာမဉ္ဇဏ်ဖုန်ဉ္ဇဏ်မရတော့ မိတို့ပြုသမျှကုသိုလ်ဟာမြန်မြန်ဆန်ဆန်မဉဏ်ဖုန်ဉဏ်ရပါလို့ဤဘယ်လိုထပ်ထပ်ဆူတောင်းရမယ်အဲ့ဒါသန္တိတိပသဘောပဲပါထနာပဲအဲ့လိုဆူတောင်းတဲ့အခါကျမြန်မြန်ဆန်ဆန်မဉဏ်ဖုန်ဉဏ်ရပါလို့ဤဆိုဒီဆူတောင်းကြောင့်မြန်မြန်ဆန်ဆန်ရနိုင်ဆူတောင်းတက်တက်နဲ့တော့မရဘူးပေါ့လုံးလဲလုံးရမှာပေါ့ဟိုဆူတောင်းကနတ်ပြည်လောက်ရောက်ရင်တော်ပါပြီဆိုတော့တဏှာများသွားပြီအဲ့ဒါနတ်ဆယ်တာပဲအဲ့ဒါမဉဏ်ဖုန်ဉဏ်အတွက်ရည်ရွယ်ပြီးပြုရပြည့်ဆက်သွား တက်သွားတဲ့အခါပဲရောက်သွားလဲဆိုတော့ဝဲဆုတ်တာရှင်းတယ်မြတ်စွာဘုရားဟောထားတာအကျေတဝင့်သိစရာတွေအများကြီးပဲအမတန်တရားတော်တွေဟာအမတန်အထိပ္ပယ်ရှိတာဝဲဆုပ်တယ်ဆိုတာကာမဂုဏ်လိုက်စားတာကာမဂုဏ်ဒေါ်ထဲမှာမြုပ်သွားတာမညာဘုံညာရည်ရွယ်ပြီးတော့ကြိုးစားတော်လည်းပဲမြတ်စွာဘုရားလက်ထက်တည်းကဒူရင်ဆောင်ပြီးတော့အစားအသောက်ကလေးမမောတာနဲ့လူထွက်ရတဲ့ပုံစံတွေရှိပါတယ် ဆွမ်းခံစားတာဒူတင်ဆောင်နေတာဒူတင်ဆောင်နေတာရိုးရိုးတန်ခါမဟုတ်ဘူးဒူတင်ဆောင်မိနေတာဒါမှမဟုတ်သူ့အဖေအမေကသူ့သားလေးတတိယတော့အဲမျိုးသမီးတူကနေသွားပြီးတော့သူကြိုက်တတ်တာလေးတွေလောင်းရင်လောင်းရင်တော့ကြတော့မြူဆွဲတာနဲ့ပါသွားတော့ပေါ့လေချင်းကျုပ်ကတော့အဲ့ဒါဘာလဲဆိုတော့မိမိရဲ့ိလသမารိပညာစွမ်းအားမြင့်မားလာလို့ရှင်လက်လာပါတွေရောချစ်ခင်တဲ့သူတွေရောကြည်ညိုတဲ့သူတွေရောလေးစားတဲ့သူတွေရောညားလာတာပဲ တစ်ဖက်ကလည်းပဲအမြင့်ရောက်လာရင်တွန်းချမဲ့ပုံကိုယ်တွေလည်းဆင်းသင့်ပဲမိစ္ဆာဒိဋ္ဌိနဲ့တွေမိစ္ဆာဒိဋ္ဌိတွေနောက်တစ်ခါမနရဲ့အသင်ပေးနေကိုယ်ရင်ထဲကလည်းပဲကိလေသာမှန်နေပေါ့လေဝိသဒနာအနာဂါမိမဲ့အနာဂါမိဖို့မရသေးရင်ကာမရာဂမပယ်နိုင်သေးဘူးဒါပဲနဲ့သောတပန်တရားကံတော့မပြတ်မှားပါဘူးအဲ့တော့ပုရုဇဉ်ဆိုတော့ကာမရာဂမပယ်နိုင်သေးတော့ မာဓိတွေဘလောက်ပဲကောင်းအောင်ဝိပဿနာဉာဏ်တွေဘလောက်ကောင်းတယ်ပြောပြောကာမရာဂနဲ့တွေ့ကြသွားနိုင်တယ်တဲ့ကာမရာဂဆိုတာအိမ်အောင်ပြုမှာမဟုတ်ပါဘူးလက်လာပါတွေနောက်လိုက်စားသွားမယ်တကောအိဋ္ဌိဘတ်တွေနောက်လိုက်စားသွားမယ်ဆိုရင်ဟောဒီဖေးဒီဖေးဒီဖေးနဲ့အဲ့ဒီဘက်နာမည်ကြော်ကြတာတွေလက်လာပါရတာတွေကိုယ်တည်းကြည့်တာတွေပူဇော်ခံရတာတွေလာဘတို့တက္ကာယတို့တိလောကတို့အဲ့ထဲမြုပ်သွားရင်ဒါကာမဂုဏ်နဲ့မြုပ်သွားတာပဲ နောက်ကြတော့ကာမဂုဏ်နဲ့ပါသွားတာပဲအဲ့ဒါပါလဲဝဲဆုပ်တော့မြုပ်သွားတာကဲနောက်တစ်ခုကပါလဲဆိုတော့အတွင်းပုတ်တာကိုမသီလမရှိဘဲနဲ့သီလရှိတဲ့အောင်တမာတိမရှိနဲ့တမာတိရှိတဲ့အောင်ပညာမရှိဘဲနဲ့ပညာရှိတဲ့အောင်အဲ့လိုအတွင်းပုတ်နေတဲ့တတုံးကြီးကတော့ခဏပါပဲအတွင်းကပုတ်နေနောက်ကြတော့ရေထဲမြုပ်မှာသမုဒ္ဒရာရှိမရောက်ခင်မြုပ်သွားမှာမညံဖုန်ညံမရခင်ပဲဟန်ဆောင်ပြီးတော့ သာသနာဘောင်မှာပဲနေရင်လည်းနေပေါ့မညံဖုန်ညံမရပဲတည်မှာပဲဒါပြောတာဒါအတွင်းပုံနေတာဟုတ်အဲ့တော့ဒီနေရာမှာလည်းပဲစဉ်းစားကြရရှိပါတယ်တွင်းပုံနေတယ်ဆိုတော့တောင်းတောင်းအဘတ်တင်တာကိုပြောတာမဟုတ်ပါဘူးဒုတ်တိလာကိုဖြစ်သွားယဟန်ဆိုရင်ပါရာဇိကသဘောမျိုးပေါ့ဖြစ်တယ်ဆိုရင် ဖြစ်ရင်ကိုယ့်ဘကိုဝင်ဝင်ဝင်လူထွက်ရင်ထွက်တရားအားထုတ်ရင်တရားရနိုင်ပါတယ်ဟိုကပါရာဇိကကြပါတဲ့အသားနဲ့ ဆက်ပြီးတော့နေမယ်ဆိုရင်တော့တရားမရနိုင်ဘူးတဲ့ဒါကိုပြောတာလူတွေမှလည်းဒီလိုပေါ့လေဆိုင်ရဆိုင်ရသီလတွေပေါ့သီလတွေပြက်ပြီးတော့နေမယ်ဆိုရင်တရားမရနိုင်ဘူးပေါ့အဲ့ဒီအပြစ်ရှိချက်ကလွတ်မယ်ဆိုရင်တေတုံးကြီးကသမုဒ္ဒရာရောက်တယ်လို့ယောဂီသူတော်ကောင်းတွေလည်းပဲအဲ့ဒီတပတ်ကန့်ကတ်တာကိုကိုညာတာကိုကိုตายရတာကိုကို ပြစ်မှားတာကိုကိုပတ်တဲ့ကိုကိုစိတ်ဆိုးစိတ်ညစ်ဖြစ်တာများတာတွေဖြစ်နေရဲ့မညာပူညာမရနိုင်ဘူး ဟောပကံကတ္တသူတစ်ပါးကိုတာယာတာသူတစ်ပါးကိုစိတ်ဆိုးတာအဲ့ဒါတည်းရှောင်ခွာပြီးကိုတရားကိုအားထုတ်လို့ရှိရင်အဲ့ဒါဟောပကံကနေခွာတာပဲဟောပကံခွာလို့ရှိရင်သမုဒ္ဒရာအထိရောက်နိုင်ပါတယ်နောက်တစ်ချက်ကရေလက်ကောင်မြုပ်တန်နန္ဒီရာကကိုတရားသဘောလေးကိုတာယာနေလို့ရှိရင်လည်းမရောက်နိုင်ဘူးအဲ့ဒါလေးတင်းတင်းရင်းမှတ်ပြရနောက်ဆက်သွားပေါင်းမော်တင်နာမာမာနာတွေမကြီးပါနဲ့တရားထုတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်စာတတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ် အဲ့ဒီမန်နေခန်းနေလို့ရှိရင်ရှေ့ပြီးတရားမတက်တော့အဲ့မှာမာနတွေချပြီးနိဝါဒပေါ့ကိုကိုနှိမ့်ချပြီးတရားကြိုးစားမယ်ဆိုရင်မညာပူညာရနိုင်ပါတယ်နောက်တစ်ခါလူဆယ်တာလူမှုရေးကိစ္စတွေမှာမလွဲတာမရှောင်တာလောက်တာလုပ်ပြီးတော့အတတ်နိုင်ဆုံးလျှော့ပါမညာပူညာမြန်မြန်လိုချင်တော့တောထွက်ပြီးတယောက်ထဲကျင်တာအကောင်းဆုံးပဲနတ်ဆယ်တာတောထွက်ပြီးနေလို့နတ်ဆယ်တာကြတော့မလွယ်ဘူးဒီကုသိုလ်ကောင်းမှုတွေကြောင့်ငါရဲ့သီလကြောင့်ငါရဲ့အကျင့်ကြောင့် နာမည်ကြီးဖြစ်ရပါလို့ဤနတ်သားနတ်သမီးဖြစ်ရပါလို့ဤအဲ့ဒါဆိုနတ်ဆွေတာပဲအကာမဂုဏ်ကြီးစိတ်တရားများလက်တွေ့တော့မဟုတ်ဘူးစိတ်ကများနေအဲ့ဒါလည်းမဉ္ဇဏ်ဖုန်ညာများနေအဲ့ဒါကိုပယ်ပြီးတော့မဉ္ဇဏ်ဖုန်ညာအတွက်ရည်ရွယ်ပါနောက်တစ်ခါအတွင်းပုတ်တယ်ခုမှသီလမရှိမရှိဘူးပေါ့တမာရီမရှိမရှိဘူးပေါ့သူကကိုကတိတာနဲနဲကြွားဝါပြီးတော့တဆင်းရပြီနှစ်ဆင်းရပြီသုံးဆင်းရပြီဒါလိုကြွားကြဝါကြလိုက်လည်းရှိတယ် မဟုတ်ဘဲနဲ့အဲ့လိုပြောပါပြောမိလို့ရှိရင်တဲ့အတွင်းပုတ်တယ်လို့ဖြစ်သွားတာအဲ့ဒါတွေအကုန်လုံးရှောင်ပြီးတော့ကြိုးစားမယ်ဆိုရင်တတုံကြီးသမုဒ္ဒရာဆိုင်တယ်လို့သူတော်ကောင်းတို့လည်းပဲမဉ္ဇဏ်ပုံဉ္ဇဏ်တို့ရနိုင်ပါတယ်အဲ့ဒါမလို့ရှုမှတ်ကြတဲ့သူတော်ကောင်းများအဲ့ဒါရှေ့ချက်လွတ်မြောက်လို့ရှိရင် ရှုမှတ်ရင်ရှုမှတ်ရင်နဲ့မဉ္ဇဏ်ပုံဉ္ဇဏ်နဲ့နိဗ္ဗာန်ကိုဝင်ရောက်နိုင်သော သူတော်ကောင်းများ ဖြစ်ကြပါစေကုန်သတည်း ရိုသေလေးမြတ်စွာပန်ကြားလျှောက်ထားအပ်ပါသည်ကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဖေဟာသာရဏတာဝန်များဖြင့်များပြားလှသည့်ကြားမှယခုကဲ့သို့ဖျားတပီးတော်များထံသို့ အချိန်ပေးတော်မူပြီးဒါရုခံတော်ဗမာတုတ်တံကို အခြေခံ၍ရှုမှတ်သည့်မြင်နိဗ္ဗာန်ဝင်တရားတော်မြတ်ကြီးကို ချီးမြှင့်ဟောကြားပေးတော်မူသောအတွက်လွန်စွာမှယေရှုကြည်မားလာပါသည်ရှင်ဖေဟာနာဝခါအခါအားလျော်စွာဤဒေသသို့ကြွားရောက်ရန်ရှိခဲ့ပါလင်လေဖျားတပည့်တော်များထေရဝါဒဓမ္မအသင်းမှတရားလူလာတော်တပည့်တော်များသို့တရားတော်များကိုချီးမြှင့်ပေးတော်မူပါယံယခုကတည်းကအာလုံးသော ဓမ္မမိတ်ဆွေများကိုစားလျှောက်ထားအပ်ပါသည်ရှင်ဖေဟာကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဖေဟာတန်ရာဘဝဆက်ဆက်မှယနေ့တိုင်အောင်ဖျားတပည့်တော်များမှကာယကံဝစီကံမနောကံတို့တွင်တဘာဘာရောကံတို့ဖြင့်တရားဓမ္မများကိုချီးမြှင့်ပေးသနာတော်မူသောဆရာတော်ဖျားနှင့်တကွယန္နာသုံးပါးတို့ပေါ်၌၎င်း တပည့်များဖြစ်သည့်လျောက်ဝကြီးဝငယ်များမေးလျော့ပေါ်စားမိခဲ့ပါတော့၎င်းထိုပြည့်တို့ကိုကင်းလို့ပပျောက်စေရန်လို့ငါဥသုံးချိန်ချ၍ကြောခွင့်ပြုပါယံတနာချီးမြောက်သောအားဖြင့်ခွင့်လို့ပေးတော်မူပါယံယိုသေးစွာလျှောက်ထားပန်ကြားအပ်ပါသည်ရှင်ဖေဟာဓမ္မမိတ်ဆွေ သူတော်စင်ပေါင်းတို့ထိုပြည့်တို့ကို ကင်းလို့ပပျောက်ပါစေခြင်းလို့ငါကျေးဇူးတော်ရှင်ဆရာတော်ဖျားတို့ဦးသုံးချိန်ချ၍ကြောကြပါကုန်စုအာလုံးလိုက်ဆိုတော်မူကြပါရှင်တပီးတော်များတပီးတော်များပြုမှာပြုမှာပြောမှာပြောမှာပြစ်မှာမိခဲ့သောပြစ်မှာမိခဲ့သောအပြစ်များရှိခဲ့လျင်အပြစ်များရှိခဲ့လျင် တင်တနာတော်အားဖြင့်တနာတော်အားဖြင့်ခွင်းလွတ်ပေးပါယံခွင်းလွတ်ပေးပါယံရှ िख ိုးကြောရှ िख ိုးကြောတောင်းပန်အပ်ပါသည်အရှင်ဖုရားတောင်းပန်အပ်ပါသည်အရှင်ဖုရားကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဖုရားတရားသီလစာကားပညာလေးဖြာတော်တရားညီများအောင်ကြိုးစားလျက်ရှိကြပါကုန်သောဖရာတပည့်တော်တို့သည်ဓမ္မသင်တန်းများ ဓမ္မပူဇာတရားပွဲများကျင်းပ၍တရားတော်များ ချမ်းသာစွာနာယူတော်မူနိုင်ကြစေရန်ဝေယဝစ္စအလှရှင်များမှဝေယဝစ္စများဆောင်ရွက်၍၎င်းတရားပွဲများနှင့်အလှရှင်ပေါင်းတို့မှ အလှတော်ငွေများလှူဒန်း၍၎င်းအာဟာရဒါနအလှရှင်များမှအာဟာရဒါနများလှူဒန်း၍၎င်းမြတ်ဗုဒ္ဓ၏စစ်မှန်သောတရားတော်များကို ထွန်းကားပြန့်ပွားစေလိုတော်အလို့ငါကုသိုလ်ကောင်းမှုတို့ကိုဆောင်ရွက်ခဲ့ကြပါသည်ရှင်ဖေယားယခုအခါတပီးတော်များဤဓမ္မိယလက်ဒတန်ရှင်းစင်ကြယ်စွာဖြင့်ရရှိတော်ချွေးနှဲစာတို့ဖြင့်ဤအင်္ဂါ6ပါးနှင့်ပြည့်စုံသောဤကုသိုလ်တို့ကိုဆရာတော်ဖျားဤပစ္စည်းလေးပါးအလို့ငါ၎င်းပရာဟိတလုပ်ငန်းများအတွက်တော်၎င်းဓမ္မပူဇာအဖြစ်ဖြင့် နဝကမ္မလူတော်ငွေဒေါ်လာ2200နှင့်တန်ငါဆောင်ဆောက်ရန်အတွက်ဒေါ်လာ900စုစုပေါင်းဒေါ်လာ2900တို့ကိုမဲ့ညံဖိုညံရရှိရန်အတွက်အထောက်ပံ့ဖြစ်ပါစေခြင်းအလို့ငါကပိယကာရကထံအနံ့၍လူရန်ခွင့်ပြုတော်မူပါရှင်ဖေဟာနောင်ခါလူရှိတော်ခါတွင် ကပိယထံအလူခံ၍ဖျားပြီးတော်များအား တနာချီးမြှောက်သောအားဖြင့်သုံးဆွဲပေးတော်မူပါရှင်ဖေဟာအားလုံးသောအလှရှင်များကိုစားဒရာဆယောင်လင်းနှင့်ဒရာရင်အောင်မှလူရန်ပေးပါရန်နှင့်တန်ဃာဆောင်အတွက်ကိုမြတ်ကိုကိုနှင့်မတ်တင်တင်မိုးတို့မှလူရန်ပေးပါရန်ဆရာတော်ဤကပိယကာရကအဖြစ်ယာယီဆောင်ရွက်လျက်ရှိသောဥဇော်ထွန်းမှလက်ခံပေးပါရန်ဖိတ်ကြားအပ်ပါသည်ရှင်။